များအတွက်တရားတရားနဲ့ဝိရိယဥဆောင်ပြီးတော့ဒုတိယအနေနဲ့ကံထိရောက်နိုင်ဖို့အတွက်ခြေကံနှစ်ပါးရည်ကြီးပုံယုံကြည်ပွားများလွန်ကျိုးများဆိုတဲ့တရားတော်ယုံကြည်ပွားများလွန်ကျိုးများ ပြောရှိတာတရားကိုဆိုလိုပါတယ်ပွားများဆိုတာတတိတို့ဝရိယသမညာတို့အကုန်လုံးပေါ့ယုံကြည်ပွားများလွန်ကျိုးများဆိုတဲ့တရားတော်ကိုမဟောကြားမနာကြားမီတရားပိုင်ရှင်ဖြစ်တော်မူတဲ့သုံးလောထတသဗ္ဗညမြတ်စွာဘုရားရဲ့အကုန်လုံးကျေးဇူး အရဟတောလူမင်းနာမေမြမမင်းတို့ဤဝစင်ကောယောဘုဇောတုကိုခံတော်မူတတ်ကိထသောတမ္မာတံဗုဒ္ဓတ္တညတံတရား၅ပါးနှင့်တကားခသိန်းတော်တရားတို့ကိုဆရာမကုတရားမူညာတော်မြတ်ဖြင့်ကိုရောတိုင်းထိုးတွင်း၍တည်မြင်တော်မူပြီးထသော တတဘဂဝတောဘုံတော်၆စုံတကုဂုံနှင့်ပြည့်စုံတော်မူပေထသောဘုံတော်အနန္တဉာဏ်တော်အနန္တကံတော်အနန္တခြေသူတော်အနန္တတကုတော်အနန္တနှင့်ပြည့်စုံတော်မူပေထသောရှင်တို့မြတ်စွာဘုရားသခင်ပရောမြတ်ကြီးကိုနမောနမိနမမ ယင်းသတိပရုံလက်ကြံငုံဖြင့်ကြည်ုံညှုတ်ခိုက်အာယုံဆိုင်၍ဥဒိုင်ညူကျူလွန်မြတ်နုရေယုတိရာခြေကိုယ်တော်ပါဤမြတ်စွာဘုရားအလားနဲ့ပတ်သက်တဲ့ တရားသစ္စာဆုံးမှုမေတ္တာပို့ရဒါနိစ္စယုတ်တိစ္စသမာနမာဟုအပံပိတန္တာဘဟုကေဇိနန္တိအပံပိတတ္တနောတရာတိဒေနိဝါသောဟောတိဒုက္ခိပရထာဧတေနသစ္စာဝိဇေနဒုက္ခိတာဟွန်တုပါဏိနော ဒါနင်းစအလူပေးခြင်းဤ၎င်းယုတ်တင်စစစ်တိုက်ခြင်းဤ၎င်းသမဏအတူတူပါပဲလို့အာဟုပညာရှိတို့ဆိုကြလေကုန်၏အပံပိတန္တာမိမိတို့ဘက်မှာတတ္တနဲ့ပဲနေညာတော်လည်းပဲဘဟုကေမြောင်များစွာကိုသောယံတို့ကိုဇိနန္တိယထအောင်မြင်လေတကယ်တော့ ကေဝမေဝယုဒ္ဒတာပမာဏံယုထုနိတုသောအပ္ပမိရှိတတဟနောတရာတရားအာကောင်းတဲ့အမျိုးကောင်းသားအမျိုးကောင်းသမီးဒီအပ္ပမိရှိမိမိတို့မှာပစ္စည်းအင်အားလည်းပဲလည်းညာတော့လည်းပဲဒါနအနုဒါနကိုတရဏိတရာဖွေဖြူရေးယူကာပေးယူကြလေကုန်၏ တေနေဝတေနာဧဝထိုကြောင့်သာလင်သောပုဂ္ဂလောထိုကောင်းမှုရှင်ဤပရဒ္ဒနောင်ဘဝ၌ဒုခိချမ်းသာခြင်းအပေါင်းနှင့်ပြည့်စုံသည်ဟောတိရှင်သည်မသွေဖြစ်ပါ၏တေနာတစ္ဆဝိသေနာဤသို့နှုတ်တံပေါ်ထုတ်ပြန်၍ဟောမှန်သောတေတနာတစ္ဆာစကားကိုမြတ်စွာဘုရားလေသောကြောင့် သာတဝိနာတရားချစ်ကဲစိတ်ကောင်းဝိညာကုံသောသင်္သူတော်သင်တရားနာပရိသတ်အပေါင်းတို့နှင့်တဟတကွာမြင်အပ်သောတရားနာပရိသတ်တွေမမြင်အပ်တဲ့တရားနာပရိသတ်တွေအားလုံးပါဏိနောလူရရဏဖြာဖြာဗြဟ္မာမကျွင်းခပင်းဥဒ္ဒုံလုံးစုံငုံသောဇနတတဝါဟုနလူပြမဘောင်းများစွာတို့သည် မြားစွာတောင်းတောင်းလူနဲ့ပြမာတတ္တဝါပေါင်းတို့သည်လိဗ္ဗယာစဘေယခတ်သိတို့မှလည်းကင်းကျင်းကြကုန်သည်ဟုတို့ဖြစ်ကြပါစေကုန်သတည်းလေတုကံစာဆင်းရဲခတ်သိတို့မှလည်းကင်းကျင်းကြကုန်သည်ဟုတို့ဖြစ်ကြပါစေကုန်သတည်းအတောကာသမညိုမမိတကိုရှေ၍ဆိုရင်မနောင်ကြောင်းကြပူဆွေမှုကြွေးခြင်းတို့မှလည်းကင်းဝေးကြကုန်သည်ဟုတို့ဖြစ်ကြပါစေကုန်သတည်း ဘုံတို့ယနေ့ကသာနိဗ္ဗာန်ရသည်ဘဝတန်အောင်စိတ်ရှင်လန်း၍ဉာဏ်ဉာဏ်မမချမ်းညာသာသာဖြစ်သူတော်ကောင်းတရားတွေကိုစတဲ့တဘို့ကျိုးသာပွားများအထောက်နိုင်ကြပါစေကုန်တည်း စ္ဆာဆိုတဲ့ဂါထာလေးကဒါနံစယုတ်တင်စပမာဏမာဟုအပ္ပံပိတန္တာဘဟုကေစိနန္တိအပ္ပံပိစေတရဟနောဒရာတိတေနေဝတောဟောတိဒုက္ခိပရထဒါနနဲ့ပတ်သက်လို့မြတ်စွာဘုရားဟောထားတာကြီးအများကြီးပါအဲ့ဒီအတစ်ခုပေါ့ဘလူပေးတာနဲ့စစ်တိုက်တာအတူတူပဲ စစ်တိုက်တဲ့အခါမှာမိတို့ဘက်ကအင်အားနဲ့ပင်နေ냐တော့လည်းပဲမိတို့ဘက်ကစိတ်အားတွေထက်သန်မယ်လည်းလည်းအင်အားတွေကောင်းမယ်တရေခရေကျွမ်းကျင်မယ်ဆိုလို့ရှိရင်လူအင်အားနဲ့ပင်နဲ့များစွာသောရန်သူတို့အောင်မြင်နိုင်တယ်လို့ပဲမြတ်စွာဘုရားဥမာပေးမြတ်စွာဘုရားဥမာပေးထားတာတွေအသိကောင်းလား တိတ်ကောင်းတာပဲဆိုတော့ကျေးဇူးတော်ရှင်ရွှေတော်ဝန်ဆရာတော်ဘုရားကြီးတတိယကျေးဇူးတော်ရှင်ရွှေတော်ဝန်ဆရာတော်ဘုရားကြီးတရားဟောတဲ့ခါရဟာတိတ်ကောင်းတာပဲဆရာတော်ကြီးကြတော့ပရိယပရိသကဆွဲဆုံးကျွမ်းကျင်တတိပဋ္ဌာန်လို့ပြောတယ်တတိပဋ္ဌာန်ရဲ့တတထရိုးရိုးတရားနဲ့ပေါ့အဓိပ္ပာယထအဓိပ္ပာယ်သဘောလေး နောက်ဘာဝဋ္ဌဆိုတဲ့ပွားများဖို့အကုန်လုံးကိုကျွမ်းကျင်အမြတ်စွာဘုရားဟောထားတဲ့စကားလုံးလေးတွေမတမ်းမပဲအတိတ်ပဲလေးနဲ့ကျယ်ဝန်းသောအာကြီးဉာဏ်ပညာကြီးမားကြတဲ့ဆရာတော်ဘုရားကြီးတွေမြတ်စွာဘုရားကိုကြီးညိုတိတ်ကောင်းလာတယ်တိတ်ကောင်းလာအဲ့လို မှာသမ္မာတတိအပမာဒပြောလေးပြောရင်တော့တတိဆိုတာအောင်းမေရာမှတ်ရအောင်းမေတိုင်းမှတ်ရတိုင်းသမ္မာတတိမဟုတ်သမ္မာသမ္မာဆိုတော့မှန်ကန်စွာဒီလိုဖွင့်ကျေးဇူးတော်ရှင်လေဒီဆရာတော်ဖျားကြီးကြကောင်းမွန်မှန်ကန်စွာဖွင့် တာမာတာမာဒိဋ္ဌိတမာသင်္ကပ္ပမဂ္ဂင်၈ပါးအမှန်တမာတတိဆိုလို့ရှိရင်ဟောင်းမမှန်ကန်စွာအောင်းမိတဲ့တတိရတယ်ရိုးရိုးဆိုရင်တော့ဒါနပြုတရားဆောက်တည်ဖို့ဘာဝနာပွားများဖို့လက်တွေ့ကြကြအလုံးလုံးနေတဲ့စိတ်ဓာတ်တွေမှာကြဆရာတော်ဖျားကြီးညွှန်ကြားတာတိတ်ထီအောင်တတိဆိုင်ပဋ္ဌာနာထ တိပဋ္ဌာနာစိုက်ထားဘယ်ပေါ်မှာလဲပေါ်ရပေါ်ရအာယုံပေါ်မှာယုတ်တဏမသင်္ခါရတရားတွေပေါ်ရပေါ်ရအာယုံပေါ်မှာသုသူဆိုင်ဆိုင်ရှုမှသုသူဆိုင်ဆိုင်ဆိုပေမဲ့အလွန်အကျွံဆုဆိုင်ခိုင်းတာအလွန်ကျွံဆုဆိုင်ဖို့လည်းမဟုတ်ပေါ်ပေါ်တဏ္ဍာလေးလည်းမှတ်မှတ်နဲ့အလေလပ်မစ္စည်းမပရိပ္ပဒါ အလွန်ကျွန်စူးစိုက်လိုက်ပြန်ရင်လည်းသမထလို့ဖြစ်သွားမယ်နောက်အမှတ်တွေမစူးစိုက်နိုင်တော့အရှိမနဲ့နောက်မှအကုန်လုံးကိုစူးစိုက်တဲ့ဖြစ်အောင်အလေလောက်တတိဆိုင်ပဋ္ဌာနာထတတိပဋ္ဌာနာစိုက်ထဘောရဘောရယုံနာအာယမောမှာစိုက်ထတတိယတကထပ်ပြီးတော့နားလဲအောင်ဆရာတော်ဘုရားကြီးတို့ကြတော့အများကြီးရှင်းပြဩကသက္ကာ ဉာဏ်ပညာဩကသကဉာဏ်ပညာတတိယစွမ်းအားအာယုံကိုပေါ်ပေးတာအာယုံနဲ့မစိနဲ့ကတ်ကတ်သွားအောင်လုပ်ပေးတာကိလေသာတွေကိုကာကွယ်ပေးတာရှင်းမနဲ့နောက်မှဆက်ဆက်သွားအောင်လုပ်ပေးတာဉာဏ်ပညာတွေတိုးတက်တာအကြာအဖြစ်ပေါ့ အဲ့ဒါတွေကိုယောဂီတွေကိုဟောတဲ့ခါလဲဟောပေါ့အများကြီးကျက်တဲ့အခါရင်ထဲမှာတတိယအကြောင်းလေးတတိယနားလေသဘောပေါက်ဥဒန်းကျူးတယ်လို့ဖြစ်တာလို့ချက်တိတ်ကောင်းတာပဲတိတ်ကောင်းတာတိရပါတယ်တိတ်ကောင်းတာပဲဆိုတဲ့စကားလုံးလေးပြောရင်ခြေတော်ဆရာတော်ဆရာကြီးတတိယဟုတ်တယ်မြတ်စွာဘုရားရဲ့တရားတော်တွေက စာပေနဲ့လည်းပဲသိမယ်အကျင့်နဲ့လည်းပဲသိမယ်ဆိုရင်မြတ်စွာဘုရားရဲ့တရားတော်တွေအကောင်းဆုံးပဲလောကဘယ်စာတွေဘယ်တရားတွေမှာရှင်းလို့မရအထွတ်ထိပ်ပဲအတုမရှိမြတ်တဲ့စကားတွေတရားတွေဘာဖြစ်လို့မြတ်လဲဆိုတော့နိဗ္ဗာန်အထိရောက်အောင်ပို့နိုင်မြတ်တယ်ပစ္စုပန်အကျိုးတမလွန်အကျိုးအကျိုးနှစ်ပါးကို လိုက်နာတဲ့သူတကယ်ကိုရတယ်တကယ်လိုက်နာရင်တကယ်ရတာအဲကြောင့်မြတ်တယ်ကောင်းတယ်မြတ်ဆုံးမဲ့ကောင်းမဲ့မြတ်စွာဘုရားတရားတော်တွေဟာယတနာဓမ္မရတနာယတနာရှိတဲ့ပုဂ္ဂိုလ် စိတ်ကိုကြည်လင်နေတယ်အေးချမ်းနေတယ်ညံနှိုးစေတယ်ချမ်းသာစေတယ်အဲ့ဒါမှဒါနဟာစစ်တိုက်တာနဲ့အထူးတူပဲဥပမာပေးတာဘုရားဥပမာပေးတာစစ်တိုက်တဲ့အခါမှာစိတ်တိုက်ကလည်းတတ္တိရှိရတိုက်ရခိုက်ရပြတ္တိအနေနဲ့လည်းကျွမ်းကျင်ရအဲ့ဒီလိုပဲ ကုသိုလ်ကောင်းမှုပြုတဲ့အခါမှာဒါနကစပြီးတော့စေတနာတွေဉာဏ်ပညာတွေထက်ထက်မြက်မြက်ဒီလိုဖြစ်ရစေတနာတွေဉာဏ်ပညာတွေထက်ထက်မြက်မြက်အကောင်းတဲ့ပုဂ္ဂိုလ်ဟာတဲ့ပစ္စည်းနည်းပဲနည်းညာသောဘေးလှူတရားပစ္စည်းနည်းပဲနည်းညာသောလည်းပဲလှူဒါန ပေးလှူနိုင်လဲလှူဖြစ်အောင်လှူနိုင်လဲလှူဖြစ်အောင်လှူနိုင်လဲနောက်ဆုံးမသွားဘူး။အာပစ္စည်းနည်းနည်းလေးပဲဆုံးတဲ့စိတ်မရှိ။အောင်မြင်အောင်လှူနိုင်တဲ့ဒါနကတော့အောင်မြင်အောင်လှူတဲ့ပုဂ္ဂိုလ်အရှင်ရသွားပြီ။သီလလည်းစောင့်တည်ဖြစ်တယ်။ဘာဝနာလည်းပွားများဖြစ်။ အပမိစေမိမိတို့မှာပစ္စည်းနည်းပဲနည်း냐တော့လည်းပဲတတ္တဟံတော်တရားတရားအားကောင်းတဲ့မျိုးကောင်းတာမျိုးကောင်းသမီးဟာဒါနအလှကိုတရံတိတရားဖွေးဖြူပေးဖြူနိုင်ကြလေကုန်၏အဲ့ဒါကိုသစ္စာဆိုတာမြတ်စွာဘုရားကိုယ်တိုင်နဲ့အလောင်းတော်ဘုရားတော်ရဲရဲချင်းချင်းနဲ့ယူခဲ့မှုတဲ့တာရကတွေအများကြီးပါ တခါတော့ကထိုမြတ်စွာဘုရားအလောင်းတော်ဟာပါရဏီပြည်မှာတထေရီဖြစ်တဲ့အမှန်တန်ကြီးကျယ်တဲ့တထေရီပေါ့အဲတထေရီဖြစ်တဲ့အခါကျတော့အရာလေးမျက်နှာရှင်းနောက်တောင်မြောက်မှာလူမန္တကြီးတွေ၄ခုမြို့လယ်ကောင်မှာတစ်ခုအိမ်ရှိမှာတစ်ခုလူမန္တကြီး6ခုဆောက်ပြီးနေ့တိုင်းနေ့ကျယ်လှူတဲ့မြတ်စွာဘုရားလောင်း တဲ့လေကြတော့ရှင်မစ္စကဗုဒ္ဓတပါနေရောဓသမဘကထနေရောဓသမဘကခုနှစ်ရဝင်စားတော့ခုနှစ်ရဝင်စားတော့နေရောဓသမဘကထတော့ဂျာဆုံးဥချင်ရခုနှစ်ပြည့်ဆုံးစားဆုံးမစားလို့ရှိရင်ပြိဋိနိဗ္ဗာန်စမ်းနိုင်တယ်ဒါခုနှစ်ပြည့်တဲ့အခါကျတော့ ဘယ်နေရာမှာဆွန့်ခံရမလဲဘယ်လိုယူနိုင်မလဲကြည့်လိုက်တော့သူမြတ်စွာဘုရားအလောင်းတော်တထေးကိုမြင်တယ်စေတနာတရားနဲ့ပြည့်စုံတယ်လှူလဲလှူနိုင်တယ်အဲ့ဒါဘုရားအလောင်းရဲ့အိမ်ရှိမှလာပြီးတော့ဆွန့်ခံရက်အဲ့ဒီချိန်မှာပဲမာနကလည်းစောင့်ကြည့်မာနဟာသာသနာနဲ့ပတ်သက်လို့ရှိရင်နောက်ဆက်ဖို့သူကအများအားစိတ်ကူးတယ် မိစ္ဆာသင်္ကပ္ပရှင်ပိစိကဗုဒ္ဓလည်းဆုံးမရပဲနဲ့ပြန်တော်မူအောင်ပြိဋိဘံစအောင်ဖို့မြတ်စွာဘုရားအလောင်းတော်တထေးလည်းပဲအလှူဒါနပြက်အောင်ရှင်ပိစိကဗုဒ္ဓနဲ့မြတ်စွာဘုရားအလောင်းအိမ်နဲ့ဂျားထဲမှာအတောင်80လောက်နဲ့တဲ့ကျင်းကြီးကိုဖန်ဆင်းလိုက် အတောင်80လောက်နဲ့တဲ့ကျင်းကြီးကိုဖန်နေပြီးတော့မီးကြီးကဲတွေထည့်တာတကိုးနဲ့မီးကြီးကဲကျင်းကြီးပေါ့ပြီးရဟောဘုံဖြစ်အဲ့တော့သူမြတ်စွာဘုရားအလောင်းတော်ကဗာရဏတိတထေရရှင်မြတ်ကြီးကဗုဒ္ဓဆုံးမကြွလာတာမြင်တော့ဒီလေသမင်းစားကနေနေပြီးအမတန်မွန်မြတ်တဲ့ရတာဆုံးနဲ့သမင်းဝယ်သမင်းစားကနေ အာရှင်မြတ်ကဗုဒ္ဓကြွလာတယ်ဝမ်းသာဝမ်းသာဖြစ်တာကဲတပိတ်သွားယူဘေးနာသူရဲ့အိမ်ပေါ်တွေကိုပေါ့သွားယူခိုင်းတော့အိမ်ရှိလဲထွက်လိုက်ကောတောင်း80လောက်နဲ့တဲ့ချင်းကြီးထဲမှာမီးတွေဟောဟုံတော့မီးကျူခဲအဲ့လည်းပြန်ဝင်လာရှားမှာမီးကြီးကျဲချင်းကြီးဖြစ်နေပါတယ်သွားနိုင်ဘာလို့မရဘူး တတ္တိဘယ်လိုများတတ္တိရှိမလဲနောက်တစ်ယောက်နောက်တစ်ယောက်နောက်တစ်ယောက်လူတွေဒါကုံသွားတယ်ဘယ်သူမှမသွားရခြေလောက်လှမ်းလို့မှမရကျွင်းကြီးကအနဲ့ကြီးပဲနဲ့တဲ့အပြင်ထဲထဲမှာမီဒီယာတောက်ကြီးကြီးအဲဘယ်သူမှခိုင်းလို့မရတာနဲ့ပဲတို့မြတ်စွာဘုရားအလောင်းတော်ကကိုယ်တိုင်ပဲအဲဆွမ်းလောင်းမယ်ဆိုပြီးတော့သမင်းနေဟင်းနေဘိုင်းနေထက်အင်းရှိရောက်တဲ့အခါကျတော့ကျင်းကြီးကအနှက်ကြီးပဲ အောက်မှာလည်းမိရိယတောက်ဟောဘက်မှာရှင်ပစ္စေကဗုဒ္ဓကောင်းငင်မောကြည့်လိုက်တော့မာနကကောင်းငင်မှာမတ်တရပြကြည့်ဒီမိကြီးတွင်ကြီးကိုသင်ဖန်နေတာလားဟုတ်တယ်ဘာဖြစ်လို့ဖန်နေတာလဲသင်အလူလဲပြက်အောင်ရှင်ပစ္စေကဗုဒ္ဓလည်းပြိဋိဘံစံအောင်လို့ငါလုပ်ထားတယ်ဖះပြစ်မှနှောက်ရတာမဟုတ်မာနဖះမဖြစ်ခင်တည်းကလိုက်နှောက်ရက် အဲ့တော့မြတ်စွာဘုရားအလောင်းပါရမီတွေဆင်ញင်ပြီးတော့အေးတင်းနဲ့ငါဘသူကစွမ်းစာရှိတယ်သိရအောင်ဒီကြည့်နေပြီးတော့ဒါပါလေရောကြီးတို့နည်းနည်းစဉ်းစားအဲ့မိကြီးကင်းနဲ့သူလှမ်းတော့ဘာဖြစ်လို့လှမ်းရသလဲနည်းနည်းလေးစဉ်းစားယုံကြည်ချက်ကုသိုလ်ကောင်းမှု အောင်မြင်အောင်ပြုမယ်ဒီကျင်းနဲ့ကြလို့တည်ရင်တည်သွားပါလေကုသိုလ်ကောင်းမှုစိတ်နဲ့တည်ရင်ရှုံးမရှိဘူးမြတ်ပဲကုသိုလ်ကောင်းမှုဟာဘောရိညာအတွက်ထောက်ပံ့ဖြစ်ပါသဗ္ဗညုတညာနတ္တတမ္မာတံဘောဓိညာဏတ္တပစ္စယောဟောတုအသေးခံပြီးတော့ကျွတော်လည်းပဲလူသေးပင်နဲ့ကုသိုလ်မသေးဘူး ခြင်းတွေဘောဓိဉာဏ်ကိုရနိုင်တယ်ဆိုတဲ့ယုံကြည်ချက်တတ္ထာယုံကြည်တိုင်းတော့တတ္ထာအစစ်မဟုတ်မိစ္ဆာဒိဋ္ဌိတွေနီမာလမ်းမာတွေယုံကြည်နေကြတယ်ယုံကြည်နေလို့လည်းကုတ္တတိမိစ္ဆာဒိဋ္ဌိတွေပေါ်လာအယူမှားကြီးကိုယုံကြည်နေတာမိစ္ဆာဒိဋ္ဌိမဟုတ်မိစ္ဆာဒီမောက္ခလို့ ဒီမြတ်သက်တွေတတ်လို့ရှိရင် ပေါင်းရင်ပုံရောက်တဲ့ပေါင်းချုပ်ချမ်းသာတွေရတဲ့အာအများကြီးရစ်ပူဇော်လို့ရှိရင်ဆင်နေမြင်းနေနွားတွေတတ်ပြီးရစ်ပူဇော်လို့ရှိရင်ဘုံတကူကြီးတဲ့ပေါင်းရမုံရရောက်ရတဲ့သူတို့လည်းယုံကြည်လို့လုံတာပဲခုတတိလုံလုံပဲလုံနေကြတာအများလည်းပဲနေဖြတ်ကြတတ်ကြဘုံပူဇော်နေရတာပဲရစ်ပူဇော်ရဆိုပြီးတော့လုံကြ ကုသိုလ်အကုသိုလ်မရှိဘူးလို့ပယ်တဲ့လူကပယ်သူတို့သူတို့ယုံကြည်ရသူတို့ယုံကြည်ရလောက်နေကြတာကုသိုလ်မမသိအကုသိုလ်မမသိအဓိကတော့အကုသိုလ်တွေပါအဲ့လိုအလွဲအမှားကိုယုံကြည်တာကြတော့တရားလို့မခေါ်ဘူးမိစ္ဆာဒီမောခတလွဲယုံကြည်ရမိစ္ဆာဒီမောခကတော့ဘယ်ရောက်မှာပဲမဟုတ်တာသွားယုံကြည်ရင်တော့ဒုက္ခရောက်မှာ ယုံကြည်မှုအစစ်အမှန်ကဘုရားကုံတရားကုံတန်ခါကုံကံကံရဲ့အကျိုးယရဏသုံးနာကံကံရဲ့အကျိုး၅ချက်ဒါလည်းအစင်းမျက်နှာတော့ယုတ်တင်နေနေအကြောင်းတွေကျိုးတွေပြိဿသမုပ္ပါတိပဋ္ဌာန်တွေပေါ့ယုံကြည်ချက်မြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တရားတော်ရဲ့ဂုဏ်တော်ကျေးဇူးတော်တန်ခါတော်ရှင်မြတ်တရဲ့ဂုဏ်တော်ကျေးဇူးတော်ဓမ္မသမုဒ္ဒမြတ်စွာဘုရားပေါ့ဘုရားအမိခံနိုင်ဘုရားဘုရားမှာမဟုတ်ပါဘူး မိခန္ဓာပဲရှိတာမြတ်စွာဘုရားရဲ့ဂုဏ်တော်ကျေးဇူးတော်တွေနဲ့ပြည့်စုံတဲ့ဘုရားစစ်ဘုရားမှန်ရဲ့ဂုဏ်တော်ကျေးဇူးတော်တွေတရားတော်ရဲ့ဂုဏ်တော်ကျေးဇူးတွေတန်ခါတော်ရဲ့ဂုဏ်တော်ကျေးဇူးတော်တွေကုသိုလ်အကုသိုလ်ဆိုတဲ့ကံအကုသိုလ်အကုသိုလ်ရဲ့အကျိုးပေးကာမဝိပါကအဲ့ဒီ၅ချက်ကိုမမရဏယုံကြည်မှတတ်တာပေါ်ရန်တော့ပဲယုံကြည်တော့ပတာရတရာ ဘဟုတုဒ္ဒရဉာဏ်ပညာတွေနဲ့ရှင်းပြီးတော့ယုံကြည်လို့ရှင်ဩကပ္ပနာတရာမဉ္ဇဉ်ဘုံဉာဏ်နဲ့ရှင်းပြီးတော့ယုံကြည်လို့ရှင်တော့အဓိကမတရာအစလတရာလို့လည်းခေါ်ရပါအဲ့တရာတရားဖရာအလောင်းများအာကမတရာယရသုံးနိုင်ကံကံရဲ့အကျိုးဘယ်တော့မှမပြတ်တယ်တော့ ဘုရားအလောင်းမြအမြဲတမ်းယုံကြည်တဲ့ရာကုန်တရားကိုတန်ခါကိုဒီကတော့ဖြာရိရပြီးတဲ့နောက်ဖြာရိမရခင်နဲ့ယုံကြည်တာပါပဲဘုရားတရားတန်ခါကံကံရဲ့အကျိုးကိုဘယ်သူမှဖျက်လို့မရဘယ်လူဘယ်နှမှဖျက်လို့မရအဲ့ဒီလိုကိုဉာဏ်ပညာနဲ့ရှင်ပြီးတော့အဓိကမသရမဉ္ဇဏ်ဖုန်ဉာဏ်မရသေးလို့သာ အာခမလို့ပြောရတယ်မဉဏ်ဖူညာရတဲ့အတိုင်းဘယ်သူမှဖြတ်လို့မရအဲ့ဒီလိုအာကောင်းတဲ့တရားဖျားအလောင်းများမှာမှဖြစ်တဲ့တရားအလောင်းတော်ကြီးများမှာမှဖြစ်တဲ့တရားအာခမတရားအဲ့ဒီယုံကြည်မှုအာကောင်းလို့လည်းပဲဒီမိကြီးတွေနဲ့ကိုခြေလှမ်းမယ်ရောက်အောင်သွားလှုပ်မယ်ဒီမိကြီးတွေနဲ့ကြာပြီးတော့တည်ရင်လည်းတည်ပြီ အသက်ကိုစွန့်ရဲတဲ့ကုသိုလ်ကောင်းမှုကိုအပြတ်မခံနိုင်ဘူးဘုရားလောင်းမြတ်ရဲ့စိတ်ဓာတ်နော်ဒီကုသိုလ်လုံးနဲ့သင်သေးသွားမယ်သေးပသေးကုသိုလ်လောကုသိုလ်ကောင်းမှုတော့အပြတ်မခံနိုင်ဘူးရှင်မြတ်စေကဗုဒ္ဓလည်းပြိဋိဘံမဆန်ရလူမယ်အဲ့လိုယုံကြည်ချက်ပြင်းထန်တဲ့အခါကျသူမြတ်စွာဘုရားအလောင်းတော်ဘာသာရိသထေးရာအထွင်းပွဲကြီးကိုကာယပြီးတော့ အဲ့ဒီတောင်80လောက်နဲ့တဲ့အချင်းကြီးတဲ့ကိုခြေလှမ်းလှမ်းချတယ်။ကြာရင်ကြာပဲဆိုလှမ်းချတယ်။တတိခေါ်အကျိုးရှိတယ်လို့ပိုင်ပိုင်နိုင်နိုင်သိတယ်။ဗျတ်တိတပါလို့တတိဗျတ်တိအင်းအားနည်းပဲမဲ့တယောက်သေးပဲမဲ့ပါရမီတော်တွေအများကြီးပဲရှိတယ်။အဲ့လိုလှမ်းလိုက်တယ်ဆိုရင်ပဲ အဲ့ဒီမိကြီးတွင်တဲ့ကဗရုံမာကြာပန်းကြီးပေါက်လာတယ်ဗရုံမာကြာပန်းကြီးအကြီးကြီးပေါက်လာပြီးတော့တို့အလောင်းတော်ရဲ့ခြေထောက်အောက်မှာလာခံတယ်မိတဲ့ကြမသွားဘူးဗရုံမာကြာပန်းပေါ်ရောက်လွယ်သလုံးနဲ့ခက်တယ်နော်နားထောင်ရတာလွယ်လွယ်လေးဟိုချင်းစာကြည့်မလွယ်ဘူးအတောင်80ကြီးကြီးကိန်းထားပါအောင်မြောင်းလေးတစ်ခုတောင်မှတောင်းတောင်မကြော်ကြဘူး မိုးလေးပါလေးရွာနေလမ်းခက်တယ်ဆိုတော့တော့မသွားကြဘူးအဲနည်းနည်းပါးပါးပင်မလဲမလုံနိုင်တော့ဘူးကုသိုလ်ကောင်းမှုချီတီမိမိလှုပ်ချင်တဲ့သူကနဲတယ်နည်းနည်းလေးပင်မလာနဲ့ short လိုက်တာနည်းနည်းလေးခက်ခဲဖြစ်တာနဲ့ short လိုက်တာကိုယ်ခန္ဓာကိုယ်ကပဲကိုငဲ့စေတနာတို့ပညာတို့ body ဉာဏ်တို့ ထိကမထားဘူးနောက်မှပေါ့နောက်မှပေါ့အခုဖျားမနောက်မှပေါ့အခုတရားမထိုင်နေနောက်မှထိုင်နောက်မှနောက်မှနောက်မှနဲ့ခေါင်းနဲ့ရောက်ပါနောက်မှနောက်မှနောက်မှနဲ့ဘဝပေါင်းများစွာတကဘာပြီးတကဘာကုံသွားတဲ့ထူးထူးခြားခြားမဉဏ်ဖုန်ဉဏ်မရညာသောအဖြစ်လေညာသောအဖြစ်ချိန်နေတာကုံသွားတယ် ကိုယ့်ရဲ့ဒါနသီလဘာဝနာပြန်တွေးလိုက်ထူးထူးခြားခြားဒါနကြာကြာနာနာမရှိခဲ့အာငါပြုခဲ့တဲ့ဒါနဝမ်းသာစရာပါလားဘဝမှာရှိကိုရှိရတယ်အာဒါနတော့ပြုတာပဲဂျုံတဲ့ခါပြုလိုက်တာပဲအများနဲ့ရောပြုလိုက်တာပဲတာမန်ဒါနတွေပဲရှိမပြုတဲ့သူတွေထားလိုက်ပါတော့လားပြုတဲ့သူတွေပြောတာဟုတ်လားအဲကိုစရဏထက်တဲ့တန်တန်နဲ့ကိုအညာကြီးငယ်ကိုစွန့်ပြီးတော့ အသက်ကိုစွန့်ပြီးတော့ပြက်ပြက်သားသားလှူရဲတဲ့ဒါနမျိုးပေါ့ကိုဘဝရှိသလားအာသိမ်းပေါင်းများစွာလှူမှာမဟုတ်ပါကိုသုံးဖို့ကိုစားဖို့ကိုမှဒါပဲရှိအဲ့ဒါလေးကိုယူလိုက်တယ်ပစ္စည်းနည်းပင်နဲ့စေတနာသရာတရားအာမကောင်းလားတတဟနောသရာတရားအာကောင်းတဲ့မျိုးကောင်းသားမျိုးကောင်းသမီးသည် အပံပိစေမိမိတို့မှာပစ္စည်းနေပဲနေညာတော်လည်းပဲဒါနလူကိုတဏ္ဍိကရာဖွေးချူပေးလူနိုင်ပါပြီဒါအများအတွက်လောင်းတော်ကြီးတွေကြတော့အသက်သေးဖို့ကြုံလာတော့မှသေရင်သေပသေးဆိုပြီးတော့အသေးခံပြီးတော့လူဒါနလူပြည့်အောင်လုပ်တယ်သူတော်ကောင်းတို့ကြားဖို့နေတဲ့ ယုံမင်းဇာထောက်ယုံမင်းဇာထောက်ကလေးပဲပြန်တွေ့ကြည့်မိဘုံကြီးရဲ့ခုံချရင်သိမယ်ဆိုတာတိတာမိဘုံနဲ့ခုံချမှာလှူပြားရှိမယ်ဒီမှာစီစားမှမရှိပဲယုံဘဝဆိုတာမိဘုံနဲ့ခုသူ့သားကိုခင်စားအသက်ကိုစွန့်ပြီးတော့လှူတာဒါနပရမတ္ထပါရမီမိဘုံနဲ့ခုံစင်းမင်းနဲ့ဟိုကဖန်ဆင်းထားတဲ့မိဘုံဆိုတော့မလောင်ဘူးအဲကြာမင်း တောင်းကိုအစီညှစ်ပြီးတော့လာမဲမှာယုံယုံဆွဲထားတကဘာပလုံးတီမယ်အဲယုံငုံရဲ့ယုံရဲ့ကျူရဲ့ကျူလငုံအေထုံးမတိတ်ဖုံးရှင်ကဘာတီကျူဆိုတာကကျူတော့ မြတ်စွာဘုရားအလောင်းတော်မြောင်မင်းဖြစ်စဉ်ခါတော့အတိတ်ထံနဲ့ကျူမှုတ်လိုက်တာကျူတော်တစ်ခုလုံးအစ်စ်တွေအကုန်ပြုတ်သွားပိုက်လုံးလုံးဖြစ်သွားတကဘာပတ်လုံးအိုင်နာကျူတော်တွေဟာအစ်စ်မရှိလာမှလည်းပဲယုံယုတ်ပါတကဘာပတ်လုံးယုံယုတ်ကျူလာငုံငုံမင်းဖြစ်စဉ်အခါတော့မိကွင်းတဲ့နေရာတကဘာပတ်လုံးအိုင်နေရာမှာမီးမလောက်အိမ်အိမ်ဆိုတာကတိကာရ မြမာမင်းကြီးမဖြစ်ခင်တော့ကသူကအိုးရောင်စာအိုးထိန်တယ်ပေါ့ဘုံမကာရအိုးထိန်တယ်အဲအိုးထိန်တယ်အိမ်မှာတတ္တပမြတ်စွာဘုရားတခင်ခန္ဓာကိုယ်ကြီးကြောင်းမိုးဖို့အတွက်အဲဒီဂရိကာရရဲ့အိမ်မှာမိုးထားတဲ့တက်ကယ်ကိုသွားဖြုတ်ခိုင်းယဟန်တန်ကတော့ဖြုတ်ပြီးတော့မြတ်စွာဘုရားခန္ဓာကိုယ်ကြီးကိုပြန်မိုးပြီး အဂရိကာရဆွေးအောင်ပြီးပြန်လာတဲ့အခါကျသူအိမ်မှာဘလူကြံခဲ့လဲဆိုတော့မျက်စိနှကွင်းအလဲမရတဲ့အဖေအမေမိကိုဖအိုတွေကြံခဲ့သင်ရဆရာဖြစ်တဲ့ကတ္တဗမြတ်စွာဘုရားသခင်လွတ်လိုက်ရဟန်းတော်တွေလာပြီးတော့ငါတို့အိမ်မှာမိုးထားတဲ့တက်ကယ်တွေကိုဖြုတ်သွားတယ်ဖြုတ်ပြီးတော့ဘုရားကန္နာကုတိမှာပြန်မိုးမယ်တဲ့သူသားလာတဲ့ခါမိဘနှစ်ပါးပြန်ပြောတယ် ခဏိကာရအဲ့ဒီဥထိန်တယ်ဟာဟောမြတ်စွာဘုရားမဟုတ်ရင်းရင်းနီးနီးချီးမြှောက်တော်မူတဲ့ဝါတာလုံးအားကြီးလို့15ရက်လုံးလုံးထမဲမစားဘူးမြတ်စွာဘုရားရဲ့ရင်းနှီးမှုနဲ့သူ့ကိုချီးမြှောက်တယ်မြတ်စွာဘုရားကိုချီးညို15ရက်လုံးထမဲမစားဘူးပီတိပီတိအံ့ဩကောင်းလား ကိုယ်အိမ်မှာမဟုတ်ထားတဲ့တက်ကြကိုလာဖြုတ်ယူမယ်ဆိုရင်တောင်းတောင်းအဲ့လိုခွင့်လွှတ်နိုင်မှာရှိပိတတက်ကြယူရင်ပြင်းပြီးမဟုတ်ထားတဲ့တက်ကြကိုဖြုတ်ယူသွားကတ္တဗမြတ်စွာဘုရားသခင်အရင်နေ့လို့တခါတရံကြရင်ကတ္တဗမြတ်စွာဘုရားသခင်ကတိကာရအိမ်ကိုကြွပရိကာရလည်းစေအောင်တဲ့အခါဥဒ္ဓဘယ်သွားအောင်မရှိဘူးဆုံးခံကြွရှင်မြတ်ဆုံးခံကြွတယ်တပည့်တော်တို့ကမျက်စိမမြင်ဘူးဖះမလောင်းနိုင်အရှင်ဘုရားပါရှင်ဘုရားပဲခိုက်ယူသွားပါ မြတ်စွာဘုရားကိုယ်တိုင်ဥရိဖွင့်ပြီးတော့ခိုက်ပြီးတော့ဆွနေကျမ်းလာရင်ဒီခါသမင်းမစားနိုင်ဝန်တာမြတ်စွာဘုရားငါရင်းနေနေချီးမြှောက်တော်မူတယ်သမင်းမစားတော့အစဲဆံရယ်သမင်းမစားတော့ဝန်တာလုံးမကြီးအာဟုတ်ကောင်းလဲဟုတ်အဲ့ဒါဘုရားတရားကိုကြီးညိုတဲ့တရားတောင်းလို့ဗြဟ္မာမင်းကြီးဖြစ်နေတာဗြဟ္မာမင်းကြီးဖြစ်နေ ဂျူလငုံအိမ်ဂျူလငုံအိမ်ဖုံးမတိတ်ဖုံးရှင်ကဘာထုံးမတိတ်ဂျူလငုံအိမ်ထုံးမတိတ်ဖုံးရှင်ကဘာဒီကဘာပါလုံးဒီမဲ့အရာ၄မျိုးပါအခုမြတ်စွာဘုရားအလောင်းတော်ဟာတေရင်သေးပတိဆိုပြီးတော့ကျင်းတဲ့ဆင်းတယ်ဘရမဂျာပန်ကြီးအောက်ကလာခံတရားတရားရဲ့အကောင်းမှု ပညာပါဒနာတရားဟောလာပြီဂျာပန်ကြီးကခံတဲ့ခါကျတော့ဂျာဝတ်မှုံနေပေါ်မှာမတ်တရလမ်းလျှောက်ဂျာပန်ကြီးအကြီးကြီးပဲရှင်မေစိကဗုဒ္ဓနာရောက်တဲ့အထိလိုက်ပို့တာရှင်မေစိကဗုဒ္ဓနာရောက်တော့ရှင်မေစိကဗုဒ္ဓဝိသုတိရှိခိုးပြီးတော့ဆွမ်းလောင်းတမတံဘောဓိညာနာပစ္စယောဟောတုတရားစုပါထားတော့ ရှင်မြတ်စေကဗုဒ္ဓကသွန်အနုမောဒနာတရားဟောပြီးခရကောင်းနဲ့ပြန်ကြွသွားတယ်ရမဏကြီးဆစ်ရှုံးသွားထွက်ပြေးသွားပါလားအဲဒီမာနကြီးကတော့မြင်ရတဲ့မာနပေါ့မမြင်ရတဲ့မာနတွေတို့ရင်ထဲမှာရှိတယ်နော်ယောကိလေသာမှန်ပေါ့ဗျာမမြင်ရမှဒါကပြုမယ်ဆိုရင်နောက်မှနောက်မှမင်းဟာ မင်းဒါလေးဖြစ်လိုက်မင်းစားဖို့ဘာကြမ်းတော့မလဲအဲသူတားလာလည်းအေးနောက်မှလောက်တာပေါ့ဒီလဆောက်ရတော့မယ်ဆိုလဲနောက်မှနောက်မှဘာဝနာပွားတော့မယ်ဆိုလဲနောက်မှနောက်မှအကျဲတမ်းတားတယ်တို့ကအသက်ဆွန့်ပြီးလောက်ရတဲ့အထိမရှိသေးပါဘူးဒီရိုးရိုးတွေ့တာတော့မှပဲနည်းနည်းပါးပါးလေးကိလေသာတားလိုက်တာနောက်ဆုတ်သွားတယ်အဲ့တော့ညာနုနယ်မြရဖို့လွယ်ပါ ဒါသတိထားဖို့တရားနာတယ်ဆိုတာပညာရဖို့ကုသိုလ်ရဖို့ဆိုတာကတော့လှူတန်းပိတ်ကန်းနေတာပဲဖျားရှိခိုးနေတာပဲကုသိုလ်ရဉာဏ်ပညာတိုးတက်ပြီးအစင်းနဲ့တစ်ဆင့်မြင့်ပြီးတော့မဉဏ်ပုံညာရဖို့အတွက်နာလဲနာမိမိတို့တရားကိုလည်းဆင်းရင်ကြင်ကြံကြိုးကိုအားထုတ်ဖို့လည်းပဲနီးလန်းလို့ရအောင်ယူ ဟောမြတ်စွာဘုရားအလောင်းမှာဩဖို့ကောင်းတာလူမဲဆိုတဲ့လုပ်ငန်းကိုအပြစ်မခံလူပြစ်အောင်လူမဲတုပတိထိတပါထတာ32ပါးသောလက္ခဏာတော်ကြီးမှာပထမအဆုံးလက္ခဏာကသူမြတ်စွာဘုရားရဲ့ခြေဘဝတော်ရွှေခြေနှင်းကတပြေးတည်းဖြစ်တယ်ရွှေခြေနှင်းကတို့ခြေဘဝတွေနင်းကြည့်ပါတပြေးတည်းဟုတ်ရဲ့ အလက်ကောင်ကခြိုက်ခြေပြားလေးရဲ့ဖနှောင့်ရဲ့ပဲအရာထင်တယ်အလက်ကောင်ကဟာခြိုက်ဘာဖြစ်လို့မြတ်စွာဘုရားရဲ့မြတ်စွာဘုရားတို့စကြဝဠာမင်းတို့ခြေတော့တယ်ရွှေချင်းင်းကတပြားတည်းတပြေးတည်းဖြစ်တယ်လေဆိုတော့ကုသိုလ်ကောင်းမှုတွေပြုတဲ့အခါမှာမဆုံးမနစ်အပြတ်မကွက်အောင်မြင်အောင်ပြုတယ် တခုတည်းတခုတည်း32ပါးလုံးသူ့အနေနဲ့ရှိဒါနပြုတော့မယ်ဆိုအဲ့ဒါနကိုအောင်မြင်အောင်ပြုမဆုတ်ဘူးသီလဆောက်တည်တော့မယ်ဘာဝနာပွားများတော့မယ်အောင်မြင်အောင်လုပ်တယ်အဲ့လိုစေနာထက်ထက်တန်တန်နဲ့မယိုင်မလဲပေါ့ဒါနပြုမယ်လို့ယူထားပြုပြအောင်သီလဆောက်တည်မယ်လို့ဆောက်တည်ပြအောင်ကျုံလာတဲ့အခက်အခဲတရင်သိသွားပါစေနောက်မဆုတ်ဘူးဆိုတဲ့အဲ့ဒီစိတ်ဓာတ်ကြောင့် မြတ်စွာဘုရားဖြစ်တော်မူတဲ့အခါမှာရွှေခြေနဲ့ကဲတပြေးတည်းဖြစ်တယ်မြတ်စွာဘုရားရဲ့ခြေတော်ဟာခြိုက်မနေဘူးတပြေးတည်းဖြစ်တယ်သူ့ရဲ့အကျိုးဆက်တွေကလည်းအများကြီးပဲအဲလိုဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေမှာမဆုံးမနစ်နောက်မဆုတ်ဖဲနဲ့ပြုပြအောင်ပြုတယ်ဒိဋ္ဌံခိုင်မြဲတယ်ပေါ့အဲ့လိုပုံကုမျိုးကြတော့လူပြင်းနဲ့ပြရောက်တဲ့အခါမှာ အသက်ရှည်ခြင်းအရှင်းလာခြင်းချမ်းသာခြင်းခြင်းချမ်းရံများခြင်းအာနာရှင်ကြွအစိုးရခြင်းအားမျိုးသက်ရှည်ရှင်းလာချမ်းသာရညာလှချွေရံပါအာနာရှင်ကြွအစိုးရငါးဝသူတက်တာမဆုံးမနဲ့ကုသိုလ်ကောင်းမှုတွေအောင်မြင်အောင်ပြုတဲ့ပုဂ္ဂိုလ်အဲ့လို၅မျိုးပြင်နောက်ထပ်၅မျိုး ရူပတတ္တခန္ဓာရတဖုဒ္ဓပနတ်ပြည်မှာဆိုရင်နတ်တွေတဲ့စားလိုက်နတ်ချင်းရှင်လိုက်နတ်တွေတဲ့မှာပိုပြီးဆင်းလိုက်အတန်ပိုကောင်းတယ်အနတ်ကလည်းပိုပွေးတယ်အရသာတွေပိုပြီးတော့အရသာရှိတာတွေပိုသုံးဆောင်ရအတွေ့အထိကလည်းပိုကောင်းတယ်အဲ့ဒီ10မျိုးနတ်ဖြစ်ရင်လည်း10မျိုးသာလူဖြစ်ရင်လည်း10မျိုးသာ ဒါနအကျိုးတွေမှာလည်းပါတယ်ဒါမဆုံးမနစ်ကုသိုလ်ကောင်းမှုရည်ရွယ်ထားလို့ရှိရင်မပြတ်အောင်မယိုင်မလဲပေါ့ခိုင်မြဲတဲ့သရာနဲ့ကြိုးစားလို့ရှိရင်အဲ့ဒီလိုအကျိုးဆက်က10မျိုးခုနအကျိုးရင်းကဖြစ်လျာဘဝကုသိုလ်ကောင်းမှုတွေတိုးပွားပြီးတော့နောက်ပိတ်ဆုံးစကြဝဠာမင်းဖြစ်စေမြတ်စွာဘုရားဖြစ်စေဖြစ်တယ်လို့နဲ့နဲ့စကြဝဠာမင်းဖြစ်မယ် သာသနာ့ဘောင်ဝင်ဖရာဖြစ်အဲ့ချိန်မှာတုပ္ပတိထိတပါဒတာခြေဘွားတော့ပြေးတယ်ပဲအဲ့ခြေဘွားတော့နဲ့ပတ်သက်လို့အကတ်တထောင်ပါမြတ်စွာဘုရားရဲ့32ပါးသောလက္ခဏာတွေအသိတရားတွေအများကြီးအကန့်တထောင်စကြာယရဏတွေရောနတ်ပြည်တွေရောလူပြည်တွေရောမြတ်မို့တောင်ရောအကုန်လုံးပါတယ်မြတ်စွာဘုရားရဲ့ခြေတော်ရ အဲ့ဒါဘာလဲဆိုတော့အလှတစ်ခုပြုတ်ရင်ဆွန်းဆိုလို့ရှိရင်ဆွန်းကြီးပဲမလို့သင်္ကန်းသုံးဆောင်တို့ခြံရံနေတဲ့လူသင်္ကန်းဆိုရင်လည်းပဲဆွန်းပါအင်းဒီမြထီတို့ဖဏတ်တို့ခြံရံနေပေါ့လူတူကိုလှူမဲ့တစ်ခုလှူလို့ရှိရင်ခြံရံနေတဲ့အာဆေးဆိုရင်လည်းဆေးနဲ့ပတ်သက်လို့ဖျောင်းနိုင်လို့မှုတိုင်းလို့စသည်အဖြစ်ခြံရံနေတဲ့တစ်ခုဒီဒီမလို့ခြံရံနေတဲ့ ခြံရံနေနဲ့လှူတယ်ခြံရံနေနဲ့လှူတာတို့ဥက္ကဋ္ဌဌာနမှာလည်းရှိတယ်လေဒါနကုသိုလ်ပြုလို့ရှိရင်သီလနဲ့ဘာဝနာခြံရံနဲ့သီလကုသိုလ်ဆောက်တည်လို့ရှိရင်ဒါနနဲ့ဘာဝနာခြံရံနဲ့ဘာဝနာကုသိုလ်ပြုလို့ရှိရင်အဲအဲ့လိုခြံရံနဲ့ခြံရံပြီးလှူတဲ့ မြတ်စွာဘုရားအလောင်းတော်အဲ့ဒီလိုလှူလေးရှိအဲ့လိုလူယုံလည်းမဟုတ်ဘူးအားငယ်နေတဲ့ပုဂ္ဂိုလ်ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်အကာအကွယ်အဆောင်ရှောက်ပေးတယ်အဲ့ဒါရှေးရှေးဘဝတော်မှာအကန့်တထောင်အမျိုးမျိုးဆက်လက္ခဏာတွေနဲ့ပြည့်စုံတဲ့အကြောင်းอ่ะဖြစ်လျာဘဝမှာအများကိုကာကွယ်စောင့်ရှောက်တယ်ကြောက်လန့်နေတဲ့ပုဂ္ဂိုလ်အကြောက်အလန့်ပြေအောင်ကာကွယ်စောင့်ရှောက်ပြီးအာငယ်နေတဲ့ပုဂ္ဂိုလ်တွေကို အာမငယ်အောင်စိတ်ချမ်းသာအောင်ဆောင်ရွက်ပေးတဲ့အလူဒါနာပြုတဲ့အခါမှာလည်းအချမ်းရံနေနဲ့လှူတဲ့အဲ့ဒီအကြောင်းကြောင့်ဖြစ်လျက်ဘဝမှာခုနကတော့10မျိုးသာလုံးနဲ့အာယဝနာဒုက္ခအာယဝနာဒုက္ခယတအာဓိပတိယအာဓိပတိယဥပတတခန္ဓာရတအဲ့ဒါတွေလည်းဖြစ်တယ်နောက်တစ်ခါနောက်ပိဆုံးဘဝမှာစကြဝဠာမင်း သို့မဟုတ်သာသနာ့ဘဝလို့ဖျားဖြစ်တော်မယ်ဆိုခြေဘွားမှာအကတ်တထောင်ပုံတောင်းနေအကုန်ပါတယ်မြင့်မတောင်းနေတို့လာတို့နာနတ်ပြည်တို့ဟာအကုန်ပါတာပဲကြောင်းကောင်းတော့ကြောင်းပြည့်စုံတော့အဲကြောင့်ပစ္စည်းပစ္စည်းอ่ะနဲပဲနဲ냐တော့လေတရားပညာစေတနာတွေအားကောင်းတဲ့မြို့ကောင်းသားမြို့ကောင်းသမီးဟာ ဒါနလို့ပြောတော့လည်းပဲသီလဘာဝနာအကုန်လုံးကိုပြည့်စုံအောင်ဆောင်ရွက်နိုင်တယ်စေတနာတရားတရားတွေအားကောက်လုံနိကိုင်ကြီးတွေကျွမ်းကျင်တဲ့ပုဂ္ဂိုလ်ဟာမိမိတို့မှာတတ်သားနဲပဲနဲညာတော့လည်းပဲမြောင်များစွာသောရန်သူတွေကိုအောင်မြင်လေတကက်မိတို့မှာပစ္စည်းနဲ့ပဲနဲညာတော့လည်းပဲမြောင်များစွာသောမစ္စရိယအိတ်တာမစ္စယဆိုတဲ့ကိလေသာရန်သူ အောင်မြင်စွာနဲ့ဒါနသီလဘာဝနာတွေကိုဆောင်ရွက်နိုင်တယ်ဒါနင်္ဇာယုတ်တင်္ဇသမာနမာဟုအပံပိတန္တာဘဟုကေစီနန္တိအပံပိစေတရဟနောတရာတိတေနေဝသောဟောတိဒုက္ခိပရထာဒါနင်္ဇအလူပေးခြင်းဒီ၎င်းယုတ်တင်္ဇစစ်တိုက်ခြင်းဒီ၎င်း သမဏအတူတူပါပဲလို့အာဟုပညာရှိတို့ဆိုကြလေကုန်၏ဧကေချုသောဓမ္မရောသားတို့သည်အပံပိတန္တာမိမိတို့ဘမတတနေပဲလဲညာတော်လည်းပဲဘဟုကေမြောင်များစွာကုန်သောယံသူတို့ကိုဇိနတိယထာအောင်မြင်လေတကဲ့သို့ဧဝမေဝဧဝတတပမနိုင်ယူထိုနိတုသော တတ္တဟနောတရာတရားအားကောင်းတဲ့မြို့ကောင်းသားမြို့ကောင်းသမီးတွေအပံပိစေမိမိတို့မှာပစ္စည်းနဲ့ပဲနဲ့ညာတော်လည်းပဲဒါနအလှူဒါနကိုတရဏိတရာဖွေဖြူရေးယူကဉာဏ်ပညာဥသိပြီးတော့ပေးလူနိုင်ကြလေကုန်၏ဒေနေဝဒေနာယေဝထို့ကြောင့်သာလည်းပရဒနောဒုက္ခိချမ်းသာခြင်းအပေါင်းနှင့်ပြည့်စုံနေဟောတိရှင်နှင့်မသွေဖြစ်ပါပေ၏ ဤလီဤကဲ့သို့ဘဂဝါသုံးလောကထွဋ်ထမြတ်စွာဘုရားသည်အဝေါစာကရုဏာရှိသောပညာအဖြင့်ဒါနရဲ့ဒုတိယကြီးမားဘုံတွေကို ကောင်းစွာမသွေ ဟောကြားတော်မူခဲ့ပါပေတည်းအလန်းနဲ့ပတ်သက်လို့ဒီတရားတွေအများကြီးပေါ့အများကြီးတရားနည်းနည်းလေး နှလုံးသွင်းကြည့်ကြရလေယာမြေတစ်ခုမှာတပားတွေကောင်းကောင်းမွန်မွန်ထွက်နိုင်ဖို့အတွက်လေသမားကြီးရဲ့စပားမျိုးစေ့ရဲ့လေယာမြေရဲ့သင်္ဃာသုံးပါးလေသမားကြီးကလည်းပဲလေလုပ်ငန်းကိုကျွမ်းကျင်ရအဲချိန်မှာထုံရအဲချိန်မှာ စိုက်ပျိုးကဘယ်အချိန်မှရရစသည်အဖြစ်ပေါ့လယ်နဲ့ပတ်သက်လို့ကစရုပ်ဖို့တာတို့ရေများနဲ့ရေဖောက်ချတာတို့ပိုးမွားတွေကြနေလို့ရှင်လဲစောစောစီးစီးပိုးမွားကြတဲ့အဖင်တွေကိုနှုတ်ပြီးလွှတ်ပစ်တာတို့ပေါင်းနေများရင်လည်းပဲပေါင်းတင်ပေးတာပေါင်းနှုတ်ပေးတာတို့စသည်အဖြစ်လယ်နဲ့ပတ်သက်တဲ့လုပ်ငန်းတွေ တွန့်ကျင်ရမယ်စိုက်မဲ့စဘာမျိုးစိတ်ရလဲအောင်မြင်တဲ့စဘာမျိုးစိတ်ဖြစ်ရစဘာမျိုးတော့အများကြီးပါပဲစဘာမျိုးတွေကအောင့်နေတယ်မကောင်းဘူးဆိုရင်ထွန်အားရဲရတာပယ်မန်းတာပဲရှိရိုးမှမကောင်းမပေါက်တော့ပေါက်လဲနည်းနည်းပဲပေါက်မျိုးကောင်းမျိုးတန့်ဖြစ်ရလေသမားကြီးကကျွမ်းကျင်ရမယ်မျိုးကလည်းမျိုးကောင်းမျိုးတန့်ဖြစ်ရမယ် ဒေဝမုဒ္ဒနာဖြစ်ပါပြီလဲရကြက်တိကုံဖြစ်နေတယ်စဘာအတွက်မကောင်းနိုင်ရောသာမှမရှိဘူးအဲလဲရမြေလည်းပဲမြေဩဇာကောင်းမွန်တဲ့လဲရမြေဖြစ်ရမယ်လဲသမားကြီးကလည်းကျွမ်းကျင်တဲ့စဘာမျိုးစီကလည်းပဲမျိုးကောင်းမျိုးတန်ဖြစ်တဲ့လဲရမြေကလည်းပဲမြေဩဇာအလွန်ကောင်းတဲ့လက်တာမြေကောင်းကြီးဖြစ်တယ်ဆိုရင်မိုးနဲ့လေနဲ့ရေနဲ့ မိုးရေနဲ့ဒီဩဇာကောင်းတာနဲ့မိုးရေချားထဲမှာပဲတပါးတွေညာအောင်မြင်မြင်ဖြစ်ထွန်းနိုင်အဲ့ဒီဥပမာလိုပဲတဲ့အလှူဒါနမှာအလှူရှင်ရဲ့လှူဝယ်ဝတ္ထုရဲ့အလှူရှင်ရဲ့လှူဝယ်ဝတ္ထုရဲ့အလှူကံပုဂ္ဂိုလ်ရဲ့သုံးမျိုးရှိအလှူရှင်ကလည်းပဲစေတနာတရာဉာဏ်ပညာတွေရှိရအလှူဒါနရဲ့ကျိုးကြောင်းနဲ့ ဘောပေါက်အောင်လူပုံလူနည်းလေကျွမ်းကျင်ရမယ်လူဘဝတ္ထုကလည်းပဲတရားသဖြင့်ဓမိယလတ္တသူများမျက်ရည်ပေါက်ကြီးငယ်ကြအောင်အနိုင်ကျင့်ပြီးတော့လောက်ထားတယ်မတရားတဲ့ပစ္စည်းဖြစ်စီရတရားသဖြင့်ရထားတယ်တမာအာဒီဝနဲ့ရထားတယ်ပစ္စည်းမျိုးဖြစ်ရအလုကံပုဂ္ဂိုလ်ကလည်းပဲမြေဩဇာကောင်းတဲ့လေတာမြေကောင်းကြီးပါမသီလတမာရီပညာတွေ ကြိုးစားတဲ့သီလပြည့်စုံတဲ့သူဖြစ်ရမယ်တမာတိပညာမပြည့်စုံနေတာထားသီလတော့ပြည့်စုံရမယ်စေတနာပညာတရားတွေလည်းအားကောင်းတယ်အလှရှင်ကလှူတတ်တယ်ပေါ့ဘယ်လိုလှူရမလဲဆိုမလို့ရင်ကလည်းဝမ်းမြောက်ဝမ်းသာဖြစ်ရမယ်လှူတယ်မှလည်းဝမ်းမြောက်ဝမ်းသာဖြစ်ရမယ်လှူပြီးတော့လည်းဝမ်းမြောက်ဝမ်းသာဖြစ်ရမယ်နိဗ္ဗာန်ကိုရည်ရွယ်ရမယ်တတ်နိုင်လို့ရှိရင်တပ္ပရိဒဒါန၅မျိုးနဲ့ပြည့်စုံအောင်လှူရမယ်တတ္တယဒါန တကိစ္စဒါနကာလဒါနလောကဟိတဒါနအနုပဟိစ္စဒါနအဲဒီ၅မျိုးနဲ့ပြည့်စုံအောင်ရှုထားရမယ်တဲ့လူရှင်ကလူဘဝတ္ထုကတရားသဖြင့်ရှားလို့ရထားတဲ့ဓမိယလတ္တပစ္စည်းဖြစ်ရတမအာဒီဘနဲ့ရှားထားတော့အလူကံပုဂ္ဂိုလ်တွေကတိလိုက်ရှိရခုနလေယာမြေလိုပေါ့လေသမားကြီးကလည်းကျွမ်းကျင်ရမယ် စဘာမျိုးစစ်လည်းပဲမျိုးပေါင်းမျိုးတန်ဖြစ်ရမယ်လက်မြေလည်းပဲမြေဩဇာကောင်းတဲ့လက်တံမြေကောင်းကြီးဖြစ်မယ်ဆိုစဘာတွေအောင်မြင်သလိုပဲပစ္စည်းနဲ့ဒီပစ္စည်းများသည်ဖြစ်စေတမအာဒီဝနဲ့ရှာလို့ရထားတဲ့ပစ္စည်းမျိုးဖြစ်ရဒီများတွေကိုအနိုင်ကျင့်ပြီးမှရထားရင်တော့ရွှေချောင်းကြီးတွေပဲဖြစ်ဖြစ်ဘုံမတန်ပါဘူးဗျာတမအာဒီဝနဲ့ရထားတဲ့ပစ္စည်းလေး၅ပြားဖြစ်ဖြစ်၁၀ပြားဖြစ်ဖြစ်ဘုဒ္ဓံ အလှရှင်ကကျွမ်းကျင်ရမယ်ဘယ်လိုလှူရမယ်ဘယ်လိုစိတ်ထားရမယ်ကျွမ်းကျင်ရအလူကံပုဂ္ဂိုလ်ကသီလရှိရအဲ့သုံးမျိုးပေါင်းစပ်လိုက်လို့ရှင်နေပဲနေညာတော့လည်းပဲဘဟုကေမြောင်များစွာအကုန်တော့အိတ်တမစ္စရိယအစရှိတဲ့ဉာဏ်လုံးကြီးကိုပယ်တတ်နိုင်တယ်ဇီနန္တိအောင်မြင်မယ်တသနဲ့ပဲနေညာတော့လည်းပဲ တတ္တိတွေဗျက်တိတွေအားကောင်းလို့ရှင်မြောင်များစွာသောဉာဏ်သူတွေကိုအောင်မြင်သလိုပစ္စည်းနဲ့ပဲနည်းများတော်လည်းပဲစိတ္တနာတရားတွေနဲ့ကျွမ်းကျင်တဲ့ဓမ္မိယလတ္တတရားတစ်ဖြင့်ရှာလို့ရတဲ့ပစ္စည်းဖြစ်မယ်လူကပုဂ္ဂိုလ်ကလည်းသီလပြည့်စုံတယ်ဆိုရင်အမတ္တမများပြားတဲ့အိတ်တာမရှိရတဲ့ပဲတတ်နိုင်တယ်အမတ္တများပြားတဲ့ကောင်းကိုချမ်းသာရစေနိုင်တယ် ဒါကလေသမားကြီးနဲ့ဥမာပေးထားတာနောက်တစ်ခါလေသမားကြီးကျွမ်းကျင်ရမယ်အလူဒါနနဲ့ပတ်သက်လို့သိတရားတွေကအများကြီးပဲခုနကတော့တပ်ပရိဒဒါန၅မျိုးကိုနည်းနည်းအာရုံပြုကြည့်မေလှူတဲ့အခါခဲကိုကြီးကြီးလင်းလင်းရှင်ရှင်ပြပြဝမ်းမြောက်ဝမ်းသာဖြစ်ရအာနာနဲ့သိလို့မပေးခြင်းမဲနဲ့ပေးလိုက်ရတဲ့ပုံစံမျိုးမကောင်းတတ်လို့အာနာလို့ ဒါလို့မဟုတ်ဘူးမညာဘုံညာနိဗ္ဗာန်အတွက်အာကြည့်တဲ့အထောက်ပံ့ပဲဘုရားဆရာရှိတဲ့သူတော်ကောင်းတွေရှိမှုသွားတဲ့မွန်မြတ်တဲ့အလုပ်သူတော်ကောင်းတွေရဲ့အလုပ်ပဲဆိုရုံရုံကြီးကြီးကြီးကြီးလင်းလင်းရှင်ရှင်ပြပြဝမ်းမြောက်ဝမ်းသာဖြစ်ရမလူခင်မှာလည်းပဲဝမ်းမြောက်ဝမ်းသာဖြစ်ရမယ်လှူထဲမှာလည်းဝမ်းမြောက်ဝမ်းသာဖြစ်ရမယ်လှူပြီးတော့လည်းဝမ်းမြောက်ဝမ်းသာဖြစ်ရမယ်ပုပ်ပေဝဌာနသူမနောတရံစိတ်တံပတာရိပေါ့ဝမ်းမြောက်ဝမ်းသာဖြစ်ရ မဉ္ဇဉ်ဖုန်ညာရမယ်အလုပ်လုပ်ရတာဗျာဝမ်းသာဖို့မကောင်းဘူးလားအဲသိရင်ဝမ်းသာမသိတဲ့လူကတော့ဝမ်းမသာဘူးပေါ့မလဲတာမရှာအောင်လို့လုပ်ရတာလို့ရတရားချီလို့လုပ်ရတာမကောင်းတယ်လို့လုပ်ရတာလို့အများနဲ့ရောပြီးတော့မလုပ်မဖြစ်လို့လုပ်ရတာဘယ်ဝမ်းသာနဲ့ဒီများခိုင်းလို့မရှိမဆန့်မပေးကြမယ်နဲ့ပေးရတယ်ဝမ်းသာတကယ်ကိုပဲမိမိအတွက်ကအများအတွက်ဒါနဟာအများအကျိုးလဲဆို မိပြုပြီးတဲ့ကုသိုလ်ကောင်းမှုတွေတသက်လုံးအမျှဝေမကုန်ဘူးမိလူတခါမဟုတ်ဘူးခဏခဏအမျှတသက်လုံးပဲမကုန်ဘူးမကြွမလို့သေးတဲ့ပုံကိုယ်တွေဟာဒီဘဝမှာရှင်မျိုးတော်တဲ့ပုံကိုယ်တွေမဟုတ်ဟိုးဘဝပေါင်းများစွာသင်္ချေနန္ဒကရှင်မျိုးတော်ထားတာတွေအများကြီးပဲမကြွမလွတ်တဲ့ဘုံဘဝတွေမှာအများကြီးပဲရေတွက်လို့တော့မရတစ်နှစ်သုံးလေးမရေမတွက်နိုင်အများကြီးပဲ ပိတ်တာအများကြီးပဲအဲ့မကျွတ်မလွတ်သေးတဲ့ဟိရွှေလည်းနတ်ဘဝရောက်နေစိမ့်ဘဝရောက်နေတာလေအများကြီးပဲအဲ့ဒါမိမိကုသိုလ်ကောင်းမှုအမြောက်ပဲသူတို့ကြုံကြိုက်တဲ့အခါမှာသာဓုခေါ်ပြီးကြွကြလွတ်ကြချမ်းသာကြတယ်သီလကုသိုလ်နဲ့ဘာဝနာကုသိုလ်အမြောက်ဝေလို့မရသီလနဲ့ဘာဝနာဒါနအကျိုးကြီးအောင်ထောက်ပံ့ပေးတန်သီလနဲ့ဘာဝနာတက်တက်ကိုကွက်ပြီးတော့အမြောက်ဝေလို့မရဘူးသီလကိုယ့်ဘက်ကိုစောင့်မှရတယ် မြအမြဆိုလို့မရဘူးသမထဝိပဿနာလဲကိုယ့်ဘက်ကိုပွားမှရအမြအမြဆိုလို့မရဘူးအဲ तू ကဘယ်လိုထောက်ပံ့ပေးလဲသီလနဲ့ဘာဝနာပွားများပြီးတော့ဒါနပြုအဲ့ဒီဒါနပို့ပြီးတော့စွမ်းထက်တယ်ပို့ပြီးအားကောင်းတယ်ပို့ပြီးအကျိုးကြီးတယ်အဲ့လိုတော့ထောက်ပံ့အဲ့တော့မိမိပြုထားတဲ့ဒါနဟာနေရောညရော24နာရီဘယ်ချိန်ဝေမသိမချင်းဝေအများအားအကျိုးများတယ် ရိုးရိုးလေးဝေပင်နဲ့ကြားတဲ့သူကြားတာလောကကြီးကအမတန်ဆန်းကျယ်တယ်အမတန်ဆန်းကျယ်တယ်ပြောလို့ရှိရင်တောင်းတောင်းမယုံနိုင်ဘူးဒီပြမှာပြောတိုးတိုးလေးပြောဟိုးနဲ့ပြကြားတယ်ဘာတွေပြောနေလဲကြားရုံနဲ့မဟုတ်မြင်လဲမြင်ရတယ်ဘာလို့လဲကိုမြင်ရတယ်ကိုပါဝဉ္ဇမှာလည်းဘုံမစိုးယုပစိုးအာကာကစိုးနတ္တိဝါတွေရှိတကုတ်ရှိတဲ့ပုံကိုယ်တွေမြင်တယ်ကြားတယ် စိတ်ထဲကပြောတာတော့မသိပါဇက်ကတန်ထွက်မှစိတ်ထဲကပြောတာတော့မသိအဲ့ဒီလိုတကူရှိတဲ့လူအများကြီးပဲလောကအဲ့လိုဒါနကုသိုလ်ဟာအများအကျိုးအများကြီးဆောင်ရနေလောလောဆယ်ကိုဆောင်ရနေကိုပြုထားတဲ့ဒါနတွေဖျက်တဲထားတာတွေကြောင်းဆောက်ထားတာတွေစွန့်နေလူထားတာတွေသင်္ကန်းတွေလူထားတာတွေရေတွေလူထားတာတွေဆွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါအတွက်လူထားတာတွေ ဘုရားဝေယဝိသဓမ္မဝေယဝိသသံဃဝေယဝိသပြီးတဲ့ပုဂ္ဂိုလ်တွေကိုထူထမ်းထားတာတွေအဲဒီကုသိုလ်ကောင်းမှုတွေတတိယတိုင်းတတိယတိုင်းခဏခဏဝေးမိတို့အိမ်မှာလဲဝေးဖះเจ้าမှာရောက်တဲ့အခါဝေးလမ်းစုံလမ်းကွာလမ်းလေးကွာမှာလဲဝေးလမ်းစုံလမ်းကွာလမ်းလေးကွာဆိုအကျယ်ကြီးဝေးလို့မရဘူးပေါ့မသိတဲ့သူတွေကဘာမှမသိဘူးခတ်တိုးတိုးဝေးကြားတာပဲတကူရှိတဲ့သူတွေကြားတာလမ်းစုံလမ်းကွာလမ်းလေးကွာဝေးတော့ဘယ်လိုရလဲ ကိုငရဲပြရအောင်ကြားတယ်အိမ်ထဲမှာဝေလို့မရဘူးတဲ့တေရွာပြန်များစာအုပ်မှာပါစာအုပ်စာပဲလူမိတ်ဆွေဆိုတာဟုတ်တယ်ဘယ်လိုစာအုပ်မစုံပါဘူးနည်းနည်းပါးပါးလေးဖောက်တေရွာပြန်များစာအုပ်မှာငရဲကြနေတဲ့ပုံကိုယ်တွေကအဲ့မျောပြီးတော့ငရဲရောက်သွားတဲ့ပုံကိုမှားလိုက်အိမ်ထဲကဝေလို့မရဘူးလမ်းဆောင်လမ်းကလမ်းလေးဘွားမှာထွက်ပြီးတော့ဝေပါတဲ့အဲ့လိုဆိုရမမင်းကြီးကိုလည်းဝေပါသူ့ကိုလည်းဝေပါတဲ့ တပတ်ကိုစားပါတပတ်ကိုသူ့ကိုလှူတန်းပြီးတော့ဝေပေးပါသူကြံခဲ့တာကိုပြောလိုက်သူပြောတဲ့အတိုင်းမှန်တာပဲဘုရားသခင်အောက်မှာတို့အိမ်ဆောင်မှုပေါ်ထုတ်တိုင်မှာတို့အိမ်လူအိမ်သားတွေကမယုံပြောကြတာဟုတ်တာပါကြည့်တာအကုန်တွေ့တာလက်ကောက်ဆွဲကျူးအဲတဝက်စားတဝက်ဝေပေးပါအိုင်ငရဲပြောင်းတဲ့ပုဂ္ဂိုလ်ကြောင့်လမ်းလုံးကလမ်းလေးပြောင်းမှဝေရ မရမရောက်ဘူးကိုပါဝန်းကျင်မှာပဲမကြွမလွတ်သေးဘူးဆိုလို့ရှိရင်အဲ့ဒါကိုယ့်အိမ်မှာကိုယ်ဝေလို့ရတယ်ညအခါကိုပြုဝေရဒေနုတိုင်းဒေနုတိုင်းထဝေဒေနုတိုင်းဒေနုတိုင်းထဝေအခုတို့ကောင်းမှုတွေညတန်းဝေအခုဘုရားတော်ဆက်တဲ့ပုဂ္ဂိုလ်တစ်ခုတည်းကိုရည်ညွှန်းပြောတာဘုရားတော်ဆက်တဲ့ပုဂ္ဂိုလ်ကုသိုလ်ကောင်းမှုတွေတတိယဟောဒီပြည့်နဲ့ပြည့်အောင်ရောက်သွားမှာဘဝဆက်ဆက်ကတော်ဆက်လာတဲ့ဆွေမျိုးတွေ များကြီးပဲရှိဘောအဆက်သက်ကအဝိဇ္ဇာတွေတဏ္ဍာတွေဖုံးလွှမ်းပြီးတော့ဒါနသီလဘာမှကြကြနနမလုပ်ခဲ့ရကိုယ်ဆွေတွေမျိုးတွေအများကြီးပဲရှိဒီပါဆွေမျိုးတွေအများကြီးပဲ62ကဘာအမလေးဗုဒ္ဓမြတ်စွာဘုရားသခင်လက်ထက်တည်းကဆွေမျိုးတော်တော့အခုတို့မြတ်စွာဘုရားဘောရမြတ်စွာဘုရားသခင်လက်ထက်ကြမှာအမြောက်62ကဘာ အဲ့ဒီလိုပဲတို့နဲ့ဆွေမျိုးတော်ခဲ့တဲ့ပုဂ္ဂိုလ်တွေအများကြီးပဲရှိတယ်တဲ့ဌာနကုဆိုတာအမတအမတမဲ့အများအကျုပ်ကိုဆောင်းနိုင်တယ်မကျွတ်မလွတ်သေးတဲ့ပုဂ္ဂိုလ်တွေကျွတ်လွတ်ပြီးတော့ခေါင်းချမ်းသာတွေရသွားစေနိုင်တယ်ဌာနကုသိုလ်လည်းမဟုတ်ဘူးဒီလိုအရှင်တရမကျောင်းဆန္ဒဆရာတော်ဖရာကြီးရဲ့စာအုပ်မှာဆိုလို့ရှိရင်မိမိတို့ပရိစိတ်တဲ့ပရိစိတ်နည်းကိုစကားပြောဆိုနိုင်တဲ့နတ်တွေပုံမစိုးတွေပေါ့အဲ့ဒါကိုပိတ်စိတ်လို့ရှိရင်ဒီခါလည်းအစင်တန်းတက် ရိုးရိုးနတ်စိမ့်ဘုရားကနေဘုံမစိုးဘုံမစိုးကနေအာကာကစိုးဟိုးကြိုက်ချီဦးမှာကြိုက်ချီဦးဆိုလို့ရှိရင်အဲ့လိုတက်သွားတာပထမအစင်တန်းနေနေဘုံမရတယ်ဟောနောက်ကြတော့ခါတဲ့အစင်တန်းဘုံမစိုးစင်တန်းနေမြင်သွားနောက်ဟိုးပဲလောင်းတော်ကသဘသွားတဲ့တော့လည်းဒီလိုပဲ ပထမဘုံမြရဘုံမစိုးဟောနောက်ကြတော့ခါလဲအာကာကစိုးထိတက်အဋ္ဌံဝင်လာတဲ့ကုသိုလ်အမျှဝေလေတတမကျောင်းဆန္ဒဆရာတော်ဘုရားရဲ့မျှဝေခါလဲချက်ချင်းကိုပြောင်းသွားတာအဝတ်စားတွေပါတယ်ညတွေအကုန်ပြောင်းသွားဒီကိုအဋ္ဌိပတ်တွေအကုန်ပြောင်းသွားအဲဆိုဒီချိန်ခါမှာချကိုပူဇော်ရတဲ့ကုသိုလ်တွေကိုလုံးဝပြုခဲ့တဲ့ဒါနကုသိုလ်တွေအကုန်ပါသွားတာတတမကျောင်းဆန္ဒဆရာတော်ဘုရားကြီးစာအုပ်မှာပါတယ် မိမိတို့ကအမျှဝေတဲ့အခါမှာအခုလောလောဆယ်တော့ဒါနပြုတာမဟုတ်ဘူးပေါ့ပရိယုတ်ပြီးတော့အမျှဝေဘာဝနာပွားပြီးတော့အမျှဝေအဲ့ဒီဒါသီလတွေဘာဝနာတွေကတော့ဝေလို့မရဒါပေမဲ့မိမိတို့ဘဝမှာပြုခဲ့တဲ့ဒါနကုသိုလ်ဝေရရောက်တယ်အဲပရိယုတ်ပြီးတော့အမျှဝေတာတို့ဘုရားရှိခိုးပြီးအမျှဝေဒါနကုသိုလ်တွေတာရုခေါ်တဲ့သူတွေရသွားတယ်မချွတ်မလွတ်သေးတဲ့ပုံကိုယ်တွေပေါ့ဟောဓမ္မရိုးရိုးလူတွေကတော့ အကုန်လုံးကုသိုလ်ရတာသူကတော့ဓမ္မဒီလူဘဝမှာရှိတာအဲမကြမလို့သေးတဲ့ပုံကိုယ်တွေကတော့မိမိတို့ဒိဋ္ဌံဝင်ထားတာလေးသီစိတ်ထားတာလေးကြားထိုင်ထားတာလေးမျှဝင်လိုက်အဲ့ဒီအရှိန်ဟောင်းကြောင့်ပြုထားတဲ့ဒါနတွေစွန့်ထက်အဲ့ဒီဒါနတွေပါပါသွားတော့အတုခေါ်တော့ချက်ချင်းစင်တန်းတွေတက်တကိုအဋ္ဌိပတ်တွေတက်အဲ့ဒီလိုစင်တန်းတွေမြင့်သွားတော့ကြိုက်ချီပရိစိတ်စဉ်အခါ နောက်အလောင်းတော်ကတ္တပအဲ့ဒီမှာအများကြီးပဲအဲ့စာအုပ်တွေဖတ်ဖို့အမှန်တန်ကောင်းတယ်ချက်ချင်းကိုတိုးတက်သွားအဲကြောင့်မလို့အနာပြုတဲ့သူတော်ကောင်းတွေဟာအပြကိုခဏခဏဝေပေးပါဘောအဆက်ဆက်ကတော်ဆက်လာတဲ့ဆွေတွေမျိုးတွေဟာဒါတို့ခေါ်ကြံလို့လက်ပတ်သွားလာနေတာအများကြီးပဲဘေမိတာရမင်းကြီးရဲ့ဘုထုမှာကြည့်ပါ62ကပါနဲတာမှမဟုတ်ဘဝပေါင်းအသင်ချေအနန္တချသွားပြီ အဲ62ကဘာအထက်ကငရဲကြားလိုက်ပိတ်တာဖြစ်လိုက်ဖြစ်နေတဲ့ပုံကူကဘုဒ္ဓတိပိတ်တာဖြစ်တော့62ကဘာငရဲကြားလိုက်ပိတ်တာဖြစ်လိုက်ဖြစ်အဲတင်းတို့ရဲ့ဆွေမျိုးဗိမိသာရမင်းကြီးအမြဝေးလိမ့်မယ်ဘုရားရှိသွားမိတဲ့ဘုရားအဲ့ဗိမိသာရမင်းကြီးရှိလာပြီးသာဓုခေါ်ရပထမနေ့ကသာဓုမခေါ်ရလို့သူတို့ဩကြဟစ်ကြနောက်နေ့ကျမှသာဓုခေါ်ရအဲ့တော့မိမိတို့ပြုထားတဲ့အလှူတရားအများကြီးပဲမြန်မာနိုင်ငံမှာနိုင်ငံခြားမှာ မိတို့ချင်းညွာချင်းညွာအကြောင်းတွေလှူကြတန်းကြကုသိုလ်ကောင်းမှုတွေပြုကြတယ်နေတိုင်းနေတိုင်းအမျှဝေပါညာတိုင်းညာတိုင်းအမျှဝေပါလမ်းဆုံးလမ်းกว่าလမ်းလေးกว่าရောက်တဲ့အခါမှာလည်းအမျှဝေပါအဲ့လိုအမျှဝေလို့ရှိရင်မိတို့သီလဘာဝနာတွေကဒါနကိုကျေးဇူးပြုပြီးအကောင်းတဲ့ဒါနအကျိုးကြီးတဲ့ဒါနဖြစ်တော့သာဓုခေါ်တဲ့ပုဂ္ဂိုလ်တွေချက်ချင်းကျိုးတရားတွေကြီးကြီးမားမားရသွားလိမ့်မယ် အဲ့ဒါလယ်သမားကြီးကလယ်ဆိုင်ဖို့ကျွမ်းကျင်တယ်ကုသိုလ်ကောင်းမှုပြုတဲ့သူကလည်းကုသိုလ်ကောင်းမှုကျွမ်းကျင်ရကုသိုလ်ကောင်းမှုတွေရဲ့အစဟာဒါနမဟုတ်ဘူးကုသိုလ်ကောင်းမှုတွေရဲ့အစဒိဋ္ဌိနဲ့သီလအယူနဲ့စောင့်စည်းမှုအယူဆမှန်ကန်ရဒိဋ္ဌိစုကမ္မကံကံရဲ့အကျိုးကိုယုံကြည်တဲ့ပုဂ္ဂိုလ်ကမ္မတက္ကတာတမာဒိဋ္ဌိ အကုသိုလ်ကဆိုးကျိုးပေးတယ်ကုသိုလ်ကကောင်းကျိုးပေးတယ်အဲ့ဒီအယူမှန်ရှိရငါးပါးသီလအ ਨੇ စောင့်ရှောက်ရအဲ့ဒီဒိဋ္ဌိနဲ့သီလကုသိုလ်ရဲ့အစပဲအဲ့ဒီကုသိုလ်ကောင်းမှုပြုတဲ့အခါမှာသီလလည်းပဲထိန်းထားတယ်လောလောဆယ်ထိန်းအယူရလည်းကံကံအကျိုးယုံကြည်တာတော့ပြောတရားမလို့ဘုရားဘာသာတွေကံကံအကျိုးယုံကြည်ပြီးတော့အဲ့ဒီကုသိုလ်ကောင်းမှုပြုတဲ့အခါမှာထပ်သိစရာတွေက တထာယဒါနံဒေတိတကေသန္ဒနံဒေတိကာလေနဒါနံဒေတိလောကိတစိတ်တော်ဒါနံဒေတိအနုပဟိသဒါနံစိတ်ဒေတိတထာယဒါနံဒေတိယုံကြည်တရားနဲ့ပေးလူပါတခါတော့ပြောဦးပါရှိလို့သိလို့ရှိဖို့မဟုတ်ဘူးသိဖို့ ယုံကြည်တရားနဲ့ဉာဏ်ပညာနဲ့ပေါ့ဒီဒါနအရာမှာဉာဏ်ပညာကတော့ကမ္မတက္ကတာသမ္မာဒိဋ္ဌိလောက်ပဲဟောပါတယ်သို့တော်လည်းပဲနိဗ္ဗာန်ကိုရည်မှန်းတယ်ဆိုတဲ့ကဝိပဿနာတော့ပါတာပါပဲဝိပဿနာပါပဲနဲ့ယုတ်တင်ဉာဏ်ကြီးရှုဖို့တော့မလိုဘူးဒါပဲလေဆိုတော့အလှူကံပုဂ္ဂိုလ်ရဲ့သီလသမာဓိပညာကိုကြီးညိုပြီးတော့လှူပါအာတိရစ္ဆာန်နေသီလမရှိတဲ့ပုဂ္ဂိုလ်တွေကြတော့ဩတနာเสียပဲကရုဏာနဲ့လှူပေါ့ အဲကာမတက္ကတာတမ္မာဒိဋ္ဌိဆိုရင်ပညာပါတာပဲကံကံရဲ့အကျိုးကိုယုံကြည်တဲ့ဉာဏ်ပညာဒီကုသိုလ်ကောင်းမှုအကောင်းကျိုးချမ်းသာတွေကျင့်ပြီးပေးမယ်မမောဖို့တော့မဟုတ်ဘူးသိဖို့သိတာနဲ့မမောတာမတူဘူးသိတာဉာဏ်ပညာမမောတာကတဏှာကောင်းကျိုးချမ်းသာတွေကဒီကောင်းကျိုးချမ်းသာတွေခံစားဖို့စံစားဖို့မဟုတ်ဘူးသိဖို့ သစ္စာလေးပါးသိဖို့မဉ္ဇဉ်ဖွညာရဖို့အတွက်အာကြီးတဲ့အထောက်ပံ့ဖြစ်တယ်ငါတို့မဉ္ဇဉ်ဖွညာရဖို့အာကြီးတဲ့အထောက်ပံ့ကောင်းကုသိုလ်ကောင်းမှုတွေဆောင်ရွက်ရပြီဟေးဆောင်ရွက်ရတော့မယ်ဘောမြဝန္တာဖြစ်ရပုပ္ပေဝဒါနာသူမနောပုပ္ပစေတနာပေါ့အဲ့လိုကြီးကြီးလင်းလင်းရှင်ရှင်ပြပြနဲ့တကယ်ကိုကြီးကြီးလင်းလင်းရှင်ပြကိုတတ်နိုင်တဲ့လောက်ထူတာအဲ့လိုကောင်းမှုဟာတကယ်ကိုရိုးသားသားနဲ့ တရားသဖြင့်ရှာလို့ရထားတဲ့ပစ္စည်းတွေလူရတဲ့သာသနာ့အတွင်းမှာလူရတဲ့အာအမတန်ဖိုးတန်တာပဲအမတန်ရတော်တာပဲဝမ်းမြောက်ဝမ်းသာကြီးကြီးလင်းလင်းရွှင်ရွှင်ပြပြလှူတာတတ္ထာယဒါနတတ္ထာကြည်လင်းလှူဒန်းလျင်ရုပ်တွင်လှပသည်ကြီးကြီးလင်းလင်းရွှင်ရွှင်ပြပြနဲ့လှူတော့အကျိုးပေးတော့လည်းပဲရုပ်စင်းအင်မှာကြီးကြီးလင်းလင်းရွှင်ရွှင်ပြပြအမြင်နဲ့လူတိုင်းချစ်ခင်တယ်လှူတော့လှူတာပဲ စူဆောင်းပြီဆိုလို့ရှိရင်တော့တထေးကြီးတော့ဖြစ်မှာပဲစူဆောင်းရုပ်ဆိုးတာပေါ့တတ္ထာချီလင်လှူဒန်းလင်ရုပ်သွင်းလှပသည်ယုတ်သေးလှစွာလှူဒန်းပါဩဇာညောင်းရသည်ရိုးရိုးသေးသေးနဲ့ပေကန်းဆွန်ကျဲလှူဒန်းမယ်လူွယ်ဝတ္ထုလူတတရရဖြစ်အောင်တဏ္ဍာရှိချင်းဖြစ်အောင်ဆောင်ရွက်ပေးလှူဒန်းမယ်ဆိုရင်တက္ကိစ္ဆာဒါန အဲ့လိုရေးသေးသေးလူတန်းလို့ရင်ဖြစ်လျာဘဝမှာဩစာညောင်းတယ်ကိုပြောတဲ့စကားကိုသူများတွေအလေးကရုပြုပြီးနားထောင်ကြတယ်ကာလေနဒါနံလေတိချိန်ခါကာလအားလို့အားဒီမိုးလို့ဆိုရင်ဟေးမိုးလို့မဆိုသင်ကဟောကတိသင်ကစားကြရတယ်နေမကောင်းတဲ့လူတွေဆိုရင်ဆေးအခုဆိုဒီမှာကိုဗစ်တွေဖြစ်နေတယ်သူဆိုင်ရဆိုင်ရဆေးတွေလှူကြတယ်အာနောက်တစ်ခါ အာဒီချင်းဒီကဆိုထီးလူမယ်အာဒီချင်းဒီကလို့ချင်းဒီချင်းဒီကဆေးလူတယ်ဆေးလူမယ်ဟာစာဝတ်တော့ခွာလဲအရေးကြီးတယ်ဆိုင်တို့စီတို့အရေးကြီးတယ်စသည်အားဖြင့်သူဆိုင်ရဆိုင်ရဆိုင်ရဆိုင်ရလိုအပ်ရလိုအပ်ရမဖျားတဲတယ်ကြောင်းဆောက်တယ်ဆိုရင်ဟာဝတ္ထုလိုမယ်စသည်အားဖြင့်အဲ့ဒီလိုသူဆိုင်ရဆိုင်ရအသိပြီးတော့ယူတဲ့အခါကျကာလဓာန်အဲ့ဒီကာလဓာန်ကိုတော့ဒီလိုဖက်ပြောထားတယ် ရေပေးတွေမိပေးတွေကြောက်တဲ့အခါခီးသွားတဲ့အခါအမှန်မကြမ်းဖြစ်တဲ့အခါအဲ့ဒါမျိုးတွေကာလဌာနလို့သုံးပါတယ်သူချင်းဒုက္ခနဲ့ချိန်ခါကိုသိပေးလူပြီလိုသည့်ချိန်ခါလိုရာရာမှန်သွားရနိုင်လီနောက်တစ်ခါအနုဂဟိတစိတ်တော်ဒါနန္တိတိချီးမြှောက်လိုတဲ့စိတ်လုံးနဲ့လှူတာအဲ့ဒါကိုပဲမုဒ္ဒစာဂီလို့ခေါ်တယ်မုဒ္ဒစာဂီဆိုတာမုဒ္ဒစာ လွတ်မြောက်လွတ်လွတ်စွန့်ကြဲတာဘယ်လိုလွတ်လွတ်စွန့်ကြဲတာလဲဆိုဒိဋ္ဌိတဏှာတို့မှလွတ်အောင်ကြိုးစားလွတ်လိုက်တဲ့ဟာတော့ကုန်သွားတာပဲသူတို့တလောက်ကြီးကုန်တော့ဟုတ်ပါဘူးပိုးနေမှာပဲစကြပါဖြင့်ကိုလှူတဲ့ပစ္စည်းပေါ်မှာပြန်ပြီးတော့တဏှာမညှိ့တွေ့တယ်စေတနာသုံးဏပြက်ပြက်သားသားလူတွေဆိုလို့ရှိရင်ဒါအဲ့လိုကျင်တာမဉ္ဇဏ်ဖုန်ဉ္ဇဏ်နိဗ္ဗာန်ပဲလို့ကျင်တာဒါဘာပဲသုံးသုံး ဘလူပဲသုံးဆောင်သုံးဆောင်ရုပ်လက်အမြန်မရွေးစေတနာပြတ်သားတယ်ပြက်ပြက်သားသားလို့အဲ့လိုပြက်ပြက်သားသားထူတဲ့ပုဂ္ဂိုလ်ဟာလွတ်လွတ်စွန့်ခွာပေးလူတာမြတ်ရာသုံးနိုင်သည်စေတနာပြတ်သားတဲ့အတွက်ကြောင့်မလို့မွန်မြတ်တဲ့အစားအစာတွေမွန်မြတ်တဲ့အရာတွေကိုသုံးဆောင်လိုစိတ်ရှိတယ်သုံးလဲသုံးဆောင်နိုင်တယ်တဲ့စေတနာမပြတ်သားလို့ရှင်ပစ္စည်းတွေကတော့အများကြီးပဲ ဘာမှမစားနိုင်ဟိုကလည်းမတက်ဥဒိယနဲ့လည်းမတက်တဲ့ပြန်တော့သွားမကောင်းဘူးအားဆုံးနေတာပဲဘာမှစားလို့မရကိုလူလုံးကစေရနာပြတ်ဖို့လိုတယ်စေရနာပြတ်ပြတ်သားသားတွင်ပြီးပြီအမှန်ပဲချို့ဆိုနာမည်တော်မထိုးဒီဘယ်ဖြစ်ဖြစ်အပြတ်သားပဲစေရနာဟာလိုက်ကြိုးပေးမှာပဲနာမည်ကြီးကလိုက်ကြိုးပေးတာပြတ်သားတယ်ချို့ အဲ့လိုပြသတဲ့ပုံကိုမျိုးဟာမွန်မြတ်ရာကိုသုံးဆောင်တယ်မွန်မြတ်ရာဆိုတော့လည်းပဲဒါအဓိပ္ပာယ်တွေအမျိုးမျိုးရှိတဲ့ကြက်သားတို့ဝက်သားတို့ဓမ္မောက်တို့မဟုတ်ပါဘူးမွန်ရရာဆိုတာမွန်မြတ်တဲ့အစားအစာဟိုထမင်းချင်းတူပင်နဲ့သူတော်ကောင်းကြီးတွေထည့်ထားတဲ့သိတ္တိမဟိတိတကယ်သူတော်ကောင်းကြီးတွေတကုတ်အိဋ္ဌိပတ်နဲ့ထည့်ထားတဲ့အာဟာရတွေရှိရိုးရိုးထမင်းပဲရိုးထမင်းပဲနဲ့သူ့မှာဩဇာတတ္တိတွေရှိတယ် 96ပါးယောဂပျောက်နိုင်တယ်အသက်ရှည်နိုင်တယ်နာကင်းတယ်မြတ်စွာဘုရားဆွမ်းလို့တယ်အမြဲတမ်းထည့်ပေးတယ်နတ်ဒီနာဩဇာအမြဲတမ်းထည့်အဲ့ဒီလိုပဲအာသနာပြုနေကြတဲ့သူတော်ကောင်းကြီးတွေရဲ့ရေတို့ထမင်းတို့ပါတင့်တော်ရတင့်တော်ရပုဂ္ဂိုလ်သူပုဂ္ဂိုလ်များဒီသေးထည့်ပေးတယ်အပြောသီးပဲဖြစ်ဖြစ်အာရိုးရိုးဆုံးမဲ့ဖြစ်ဖြစ်စီးနဲ့စားနဲ့ပဲဖြစ်ဖြစ်မြင့်မြတ်တဲ့အာဟာရဖြစ်သွားတယ်ဒါလိုလဲတနည်းယူလို့ရတယ် ကျတဝတ္တမှာဓမ္မောမှာကောင်းတယ်ကျန်တာမကောင်းဘူးတို့မဟုတ်ဘူးအဲ့လိုမြင့်မြတ်တာလေကျတဝတ္တတွေဓမ္မောတွေတော့ဟင်းနေတော့ကောင်းပါအဲ့တော့မကောင်းတဲ့မိစ္ဆာတွေကထည့်ထားဖြာအောင်နာအောင်အောင်အောင်ဘုမမသိပဲထည့်ထားတာအများကြီးရုပ်ဉာဏ်ဓာတ်တွေထည့်ထားတယ်ဟာအများကြီးပဲအများကြီးပဲပညာတွေထည့်ထားလို့ရဖုံးကန်နေနေအောင်လူတော့မသိပါဘူးဖုံးကန်နေအောင်ပညာနဲ့ထည့်လို့ရလက်နဲ့လာထည့်မှာမဟုတ် ပညာတွေကအံ့ဩပုတ်ကောက်အဝိရလောင်လှန့်ထည့်လို့ရအသက်ရှာဆက်ညံ့အောင်ဖုံးကန်လေးနှိပ်အောင်ဟာအမျိုးမျိုးလုပ်ကြတယ်ကောင်းမှုဒီစိတ်တွေကအဲ့ဒါမကောင်းဘူးပေါ့အခုလွတ်လွတ်စွန့်ခွာပေးလှူတာမြတ်ရာသုံးနိုင်မြင့်မြတ်တဲ့အစာအာဟာရဒီမဲ့ဖြူတယ်ပဲဖြစ်ပါပဲဖြစ်ဖြစ်သူတော်ကောင်းကြီးတွေကျွန်းမွန်းတဲ့အာဟာရတွေ မြတ်စွာဘုရားဆရှိတဲ့သူတော်ကောင်းတွေချီးမွမ်းတဲ့အာဟာရတမ္မာအာဇီဝဘုရားမကြိုက်တာတွေလုပ်ပြီးလို့ဘလောက်ကောင်းတာတွေပဲချက်ထားချက်ထားဘုရားဆရှိတဲ့သူတော်ကောင်းတွေမကြိုက်တဲ့စားဟာဘာတွေလဲအာဟုဆိုနဲ့ရှာထားတာအာဟုဆိုနဲ့ရှာထားရတယ်မကောင်းဘူးကုသိုလ်ကောင်းမှုနဲ့ရှာထားတဲ့တမ္မာအာဇီဝနဲ့ရထားတဲ့ပစ္စည်းအာဟာရမမြတ်တဲ့အာဟာရဒါလိုလဲယူလို့ရတယ်လွတ်လွတ်စွန့်ခွာပေးလူတာမြတ်ရာသုံးနိုင်သည် နောက်တစ်ခါမတိမပလူဒัญญ၅ပါးယံကင်းသည်အနုပဟိစ္ဆဒါနဘုလူပုခ္ခတိလူပုခ္ခအဲ့လိုပုခ္ခပြီးတော့ပရဝန္ဒနာသူများကိုကဲ့ရဲ့အတုတ်ကန္တနာမိမိကိုကြတော့ချီးမွားသူတို့ဒီနေ့ပါရွတ်တော့မကောင်းပါဘူးကွာအဟင်မကောင်းပါမကောင်းငါတို့အလူကကောင်းတယ်တေချာချက်တာတေချာကြအောင်ဟင်းနေအများကြီးနဲ့ကြွေးတာ အများကြီးဒါလည်းသူတို့လူတဲ့ဆိုင်အဟိုလူထိခိုက်ဒီလူထိခိုက်ကိုယ့်ကိုယ်တော့ချီးမွမ်းအဲ့လိုလူလို့ရှိရင်အတ္တပုရိတမတူတော်တို့ရဲ့အလှူသူတို့ကောင်းတဲ့အလှူကြတော့ဘသူမှမကဲ့ရဲ့ကိုယ့်ကိုယ်လည်းမချီးမွမ်းသူများလည်းမကဲ့ရဲ့အဲယောဒနာကောင်းကောင်းမွန်စေရနာထက်တဲ့တန်တန်နဲ့နိဗ္ဗာန်ကိုရည်မှန်းပြီးတော့လှူတာအဲ့လိုဘလို့မှမထိမခိုက်ဘဲနဲ့လှူတဲ့အလှူကြတော့ရန်လူမျိုး၅ပါးกินတယ်တို့တရားအလှူလည်းကြည့်တာ ဟိုဘာသာထိခိုက်ဒီဘာသာထိခိုက်လျှောက်ပြောလို့ရှိရင်ရံများတယ်ရံများတယ်တစ်ခါတစ်ခါတော့မှပပသွားတယ်တစ်ခါကြရင်စကားများပါမျိုးတော့ပပသွားတာအမှဘလို့မှမထိခိုက်ပဲတတ်နိုင်ဆုံးလမ်းမှန်ကိုလမ်းကိုလျှောက်ပေးရအန္တရာယ်ကင်းတယ်မတိမပလှူဒန်းညာ၅ပါးရန်ကင်းသည်လေသမားဤလေယာစိုက်ပြိုးတာကိုကျွမ်းကျင်လို့ရှိရင် စဘာအောင်မြင်တယ်လို့ပဲတဲ့ဒါနကိုပြောတာပေါ့သီလတို့ဘာဝနာတို့ကြံသေးတယ်အဲ့ဒါလေးဆိုကြည့်ကြရအောင်တရားကြည်လင်လူတန်းလျင်ရုပ်တွင်လှပသည်တရားကြည်လင်လူတန်းလျင်ရုပ်တွင်လှပသည်ရုပ်တေလှစွာရုပ် လူတမ်းပါဩဇာညောင်းရသည်သုတေလစွာလူတမ်းပါဩဇာညောင်းရသည်ချိန်ခါကိုတိပေတုပိတို့သည်ချိန်ခါဘုရားရာ မှန်စွာရနိုင်သည်စိန်ခါကိုတိေတုပိဒုတိချိန်ခါဘုရားယမန္တရာယနိုင်သည်လွတ်လွတ်ဆွန့်ခွာသေလူရာမြတ်ရာသုံးနိုင်သည် လွတ်လွတ်စွန့်ခွာဒုဒူရာညရာသုံးနိုင်သည်မထိမပဒုဒဉ္ညအာဘာယံခြင်းသည်မထိမပဒုဒဉ္ညအာဘာယံခြင်းသည် တို့ကောင်း၅မျိုးတတ္တယဒါနတကိစ္စဒါနကာလဒါနလောကဟိတဒါနနုပဟိစ္စဒါနအဲ့လိုကြွကြွကြည်နေတဲ့လူတိုင်းနိုင်တာဟာအလူရှင်နဲ့တူတဲ့လေသမားကြီးလေသမားကြီးနဲ့တူတဲ့အရှုရှင်ပေါ့လေသမားကြီးကလေယာလုပ်ငန်းမှာကျွမ်းကျင်ရမယ်ဒီချိန်ဒီခါမှာထောင်းရမယ်ဒီချိန်ဒီခါမှာစိုက်ရမယ်ဒီချိန်ဒီခါမှာရည်သွင်းရမယ်ဒီချိန်ဒီခါမှာ ဒီရောစာတွေထည့်ရမယ်ဒီချိန်ဒီခါမှာရိတ်သိမ်းရမယ်စတရားဖြစ်ပေါ့ကျွမ်းကျင်ရအဲ့ဒီလိုကျွမ်းကျင်တယ်လို့ပဲအလှူဒါနနဲ့ပတ်သက်သိတရားတွေအများကြီးပဲအဲ့ဒီတရားတွေအများကြီးอ่ะအခုအင်္ဂါ၃ပါးရဲ့တပ္ပရိဒဌာန၅မျိုးရဲ့အဲ့ဒါတိတရားလေးလေသမားကြီးကျွမ်းကျင်ဖို့လေသမားကြီးကျွမ်းကျင်ရမယ်မျိုးစေ့ရလည်းပဲကောင်းရမယ် မျိုးကောင်းမျိုးတန်ဖြစ်ရမယ်တမအာဇီဝနဲ့ရှာလို့ရတဲ့ပစ္စည်းတွေနဲ့နဲ့များများဖိုးတန်တယ်နောက်တစ်ခါအလှကံပုဂ္ဂိုလ်သီလရှိရမယ်သုံးချက်အလှပေးတဲ့ပုဂ္ဂိုလ်သီလရှိရမယ်ကျွမ်းကျင်ရမယ်စေတနာထက်သန်ရမယ်ဒီဘဝတ္ထုပါဓမ္မိယလတ္တတရားတဖြစ်ရှာလို့ရတဲ့ပစ္စည်းဖြစ်ရမယ်အလှကံပုဂ္ဂိုလ်သီလရှိရမယ်အဲ့ဒါအမတန်အကျိုးကြီးတယ် အဲ့ဒါကိုမဟာဖလဒါနာလို့ခေါ်တယ်နောက်ဒါနာတစ်မျိုးပြောပါဦးပါရမီမြောက်တဲ့ဒါနမဟာဗလဒါနမတန်ချိုးကြီးတယ်မတန်ချိုးကြီးတယ်မြတ်စွာဘုရားဟောတာမဟာဗလဒါနလည်းဘုရားဟောတာပါရမီမြောက်တဲ့ဒါနအဲ့ဒါလည်းမြတ်စွာဘုရားဟောတာပါရမီမြောက်တဲ့ဒါနကအလှူကံပုဂ္ဂိုလ်သီလရှိရှိမရှိရှိ နောက်ပဲဆိုခွေပဲဖြစ်ဖြစ်အလုကံပုဂ္ဂိုလ်ကြည့်တရားမှာကိုယ့်ဘာကိုယ်သီလရှိရမယ်လှူပေးပုဂ္ဂိုလ်သီလရှိရမယ်စေတနာထက်တန်ရမယ်ဉာဏ်ပညာရှိရမယ်မိပေးလူမဲ့အလှကြတော့ဓမ္မိယလတ္တပေါ့တရားသဖြင့်ရှာလို့ရတဲ့ပစ္စည်းဖြစ်ရမယ်မိဘကစေတနာပြတ်ပြတ်နဲ့ဘောဓိညာဏတ္တပစ္စယောဟောတုသီလရှိရင်ရှိမရှိရင်လည်းလူဖြစ်ဖြစ်တိရစ္ဆာန်ဖြစ်ဖြစ်ပြတ်ပြတ်သားလား ဘောဓိညာတတမဉ္ဇဉ်ဖုန်ညာရည်မှန်းပြီးတော့လှူလိုက်လို့ရှိရင်ဒါပါရမီမြောက်တယ်အဲ့ဒါကိုစာရေးကျွမ်းကျင်တဲ့တခါရေးဥရွှေအောင်ကတိုးတိုးလေးပြောထားတယ်ပါရမီမြောက်တဲ့ဒါနဆိုတာအများအတွက်သူတော်ဘာအတွက်အဲ့ဒါဆိုရင်ပါရမီမြောက်တယ်ငါအတွက်ဆိုရင်ပါရမီမြောက်အကျိုးကြီးတယ်အကျိုးကြီးအောင်လို့ပုဂ္ဂိုလ်မလို့တန်ခိကာ သီလရှိတဲ့ပုဂ္ဂိုလ်ကိုရွေးပြီးတော့လှူတယ်ကောင်းပါတယ်အဲ့ဒါကိုဝိစေယဒါနလို့ခေါ်တယ်အကျိုးကြီးတဲ့ဒါနတဲ့ရွေးချယ်စစ်စစ်ပြီးတော့လှူပါကောင်းတယ်အဲ့ဒါလည်းတရတရားအကောင်းတဲ့ပုဂ္ဂိုလ်များအဲ့လိုလှူပါအဲ့ဒါတဲ့ပုံပြီးရင့်ကျက်တဲ့ဉာဏ်ပညာရင့်ကျက်တဲ့လောင်းတော်ကြီးများကြပါရမီမြောက်တဲ့ဒါနလူလေးရှိလူကပုဂ္ဂိုလ်ပြောဆိုကောင်းခြင်းကောင်းမကောင်းခြင်းတွေသူတိုင်းနဲ့သူကအဓိကကိုယ့်ဘက်ကစေတနာပြတ်ဖို့ လူဝဝတ္ထုတရားသဖြင့်ရတဲ့ပစ္စည်းဖြစ်ဖို့နိဗ္ဗာန်ကိုရည်ရွယ်ရမယ်မိမိကျိုးကိုမနေရဘူး။ဩဒါပါရမြောက်တဲ့နိဗ္ဗာန်ကိုရည်ရွယ်ရမယ်ဆိုတဲ့ကဉာဏ်ပညာအပြည့်အဝပါပြီးသား။လောင်းတော်ကြီးတွေကနိဗ္ဗာန်ကိုပဲရည်ရွယ်တဲ့။ကျန်တာတွေအဓိကမထားဘူး။ဒါပညုတဉာဏတပစ္စယဟောတုဆိုနိဗ္ဗာန်အတွက်ပဲ။ကိုယ်လည်းနိဗ္ဗာန်ရ၊သူများလည်းနိဗ္ဗာန်ရောက် နိဗ္ဗာန်ကိုယူရမယ်တဲ့လူလောကမှာကောင်းစားဖို့သူများကိုနိုင်ဖို့ဂလက်သားချေဖို့ဒါတွေပါဘူးမညာဘုံညာနိဗ္ဗာန်ရမှာဟောနာသိကင်းမဲ့နိဗ္ဗာန်ကိုယူရတဲ့အများအကျိုးကိုငဲ့တယ်သူတစ်ပါးအကျိုးအများအကျိုးအဲ့ဒါကိုငဲ့တယ်အများကောင်းစားချမ်းသာပါသူတစ်ပါးကောင်းစားချမ်းသာပါမေတ္တာစေတနာအပြည့်အဝပါတယ်နိဗ္ဗာန်ကိုရည်ရွယ်တာကပညာအများအကျိုးကိုငဲ့တာကရုဏာကရုဏာနဲ့ပညာ မိမိအကျိုးကိုမငဲ့ဘူးမိမိအကျိုးမငဲ့ဘူးဆိုတာလောလောဆယ်ကောင်းစားချမ်းသာဖို့နောင်ဘဝမှာကောင်းစားချမ်းဒါတွေမငဲ့ဘူးနောင်ဘဝမှာကောင်းစားချမ်းသာဖို့ပုဂ္ဂိုလ်ဆိုတဲ့တန်ခိကတိလရှိတဲ့ပုဂ္ဂိုလ်ရွေးလူဒါနောင်ဘဝမှာကောင်းစားချမ်းသာဖို့မငဲ့ဘူးကတော့အခုဘဝမှာလောလောဆယ်ကောင်းစားချမ်းသာဖို့ရတရားခြေတာတော့ပုဂ္ဂိုလ်ပုဂ္ဂိုလ်မြတ်တွေရှားလူတာမလူပါဘူးမပြောပါဘူးကြုံရင်လဲလူပေါ့သမင်တက်တက်ကြီး နော်ခွေးခွေးလေးကစားစရာမရှိဘူးလဲတော့အဲ့ဒါကိုမလိုဘူးစားစရာတွေပေါ်နေတဲ့ပုံကူတွေပဲလိုက်ရှာစားစရာမရှိတဲ့သရောင်းသားတွေကိုရှိတွေ့တယ်မလိုချင်ဘူးမျက်နှာငယ်တဲ့ပုံကူတွေမလိုချင်ဘူးပါဠိတော်တွေကလည်းကြရဘလူဖြစ်ဖြစ်သူတို့ကသူတိုင်းနဲ့ဒုက္ခမယ်ကိုကကိုနဲ့ကြုံတဲ့အခါဆင်းရဲဒုက္ခတွေမှာလွတ်ပါစေမိမိဒီဥစ္စာကြောင့်ဆင်းရဲဒုက္ခတတ်နိုင်တဲ့လောက်လွတ်ပါစေ မြင့်မြတ်တဲ့ပုဂ္ဂိုလ်တွေလည်းလှူတာပဲမမြင့်မြတ်တဲ့ပုဂ္ဂိုလ်တော့လှူနိုင်သေးတာပဲမြင့်မြတ်တဲ့ပုဂ္ဂိုလ်ပိုးလှူနိုင်တာအကုန်လုံးမျက်နှာကြီးငယ်မရွေ့နိဗ္ဗာန်ကိုရည်ပဲတဲ့အများကျိုးကိုငဲ့တယ်မိမိကျိုးကိုမငဲ့ဘူးအဲအင်္ဂါ၃ပါးယူလိုက်တဲ့အခါကျပါရမီမြောက်တဲ့ဌာနခုနတော့ဝိရှိယဌာနအဲ့ဒီလိုကျွမ်းကျင်ရမယ်ဝိရှိယဌာနလုပ်တဲ့အခါလည်းလို့ပါရမီမြောက်တဲ့အခါလည်းပါရမီမြောက်အောင်လို့ လယ်သမားကြီးဟာလယ်ယာနဲ့ပတ်သက်လို့ကျွမ်းကျင်သလိုဒါနသီလဘာဝနာပြုကြတဲ့သူတော်ကောင်းတွေလည်းပဲဒါနသီလဘာဝနာအကြောင်းထိုင်လျောက်လေ့လာထားလို့ရှိရင်ဟောကျွမ်းကျင်တော့ပို့ပြီးတော့အကျိုးရတယ်သူလည်းလှူတာပဲသူလည်းလှူတာပဲနိဗ္ဗာန်ရည်ရွယ်တဲ့ပုဂ္ဂိုလ်ကနိဗ္ဗာန်ကိုရောက်အောင်ပွားတယ်သူလည်းလှူတာပဲသူလည်းလှူတာပဲကံကံရဲ့အကျိုးကိုယုံကြည်တဲ့တမ္မာဒိဋ္ဌိဉာဏ်နဲ့လှူတော့ညာနာတံပယုတ်ဒါနာလို့ခေါ်တယ် ကံကံရဲ့အကျိုးကိုယုံကြည်တာမဟုတ်ဘူးကိုကြီးတဲ့အနေနဲ့အနေနဲ့အော်မေတ္တာစေတနာအနေနဲ့လှူလိုက်တယ်ဉာဏ်မပါဘူးဉာဏဝိပယုတ်ကိုခေါ်တယ်ဒါပဲရွှေလုံးရွှေခဲတွေပဲလှူလှူရွှေတော်ကြီးပဲဉာဏဝိပယုတ်ဟာဉာဏဝိပယုတ်ပဲဉာဏ်မပါဘူး၅ပြားပဲဖြစ်ဖြစ်၁၀ပြားပဲဖြစ်ဖြစ်ကုသိုလ်အကုသိုလ်ဟာရှိတယ်ကုသိုလ်ကကောင်းကျိုးပေးတယ်အကုသိုလ်ကဆိုးကျိုးပေးတယ်ပိုင်ပိုင်နိုင်နိုင်နှစ်နှစ်ကာကာသိပြီး ကုသိုလ်ကောင်းမှုရဲ့ကောင်းကျိုးချမ်းသာတွေဟာမဉ္ဇဉ်ဘုံဉာဏ်နိဗ္ဗာန်အတွက်အသုံးချမယ်ညာနာတံပယုတ်ညာနာဝိပယုတ်ညာနာတံပယုတ်တပုရိဒဒါန၅မျိုးဝိစီယဒါနအသုံးပါဟောတိတရားတွေအများကြီးကြံသေးတယ်လောက်ပဲထားအဲ့တော့ကုသိုလ်ကောင်းမှုတွေပြုတဲ့အခါမှာအဲ့လေသမားကြီးကကြွန့်ကျင်တဲ့မျိုးတရားလည်းမျိုးကောင်းမျိုးသားဖြစ်တဲ့အာနောက်တစ်ခါလေအမေရလည်းမြေဩဇာကောင်းတယ်ဆိုလို့ရှိရင် အတိဏနဲ့အများကြီးထွက်တယ်လို့ပဲတဲ့ကောင်းကျိုးချမ်းသာတွေဘလောက်ထိရမဉဏ်ပူဉဏ်နိဗ္ဗာန်ထိရနိုင်တယ်ဒါဒါနနဲ့ပတ်သက်လို့ပေါ့မိမိတို့ခန္ဓာကိုယ်မှာလည်းပဲအမြဲတမ်းတရားတွေပြဘာဝနာကုသိုလ်တွေယူတတ်ရင်အမြဲတမ်းရကုသိုလ်ကောင်းတို့တရားနာတာတဏှာကြီးလောက်ကြာတော့ညောင်းမလာဘူးညောင်းလာတယ်အဲ့ဒါရုပ်တွေဖောက်ပြန်လာညောင်းတဲ့နေရာလေးကိုစိုက်ပြီးညောင်းတဲ့ညောင်းတဲ့ပဲမှတ်မှတ် အာမမတ်နိုင်ဘူးဒီကတရားနာနေရညောင်းတာလေးသိညောင်းတာလေးသိနေတာဟာဒုက္ခသစ္စာကိုသိနေတာပဲမြတ်စွာဘုရားဒုက္ခသစ္စာပရိညေယံဒုက္ခသစ္စာကိုပိုင်းခြားသိရအဲ့လိုပိုင်းခြားသိနိုင်အောင်လို့ကျေးဇူးတော်ရှင်မကြီးဆရာတော်ဘုရားကြီးအညောင်းညောင်းနေနိုင်နာတဲ့ကြိုက်ရင်ကြိုက်တဲ့မပါကြတဲ့အခါမကြသေးတဲ့အခါကျတော့ထိုင်ထိုင်နေထိတယ်ထိုင်နေထိတယ်သုံးဖို့ဖောင်းနေပိနေဖောင်းနေပိနေအဲ့ဒီတတိတွေအားကောင်းတော့ဝေဒနာတွေဖြစ်ပေါ် တော့အဲ့ဒီဝေဒနာအပေါ်ကိုအားကောင်းတဲ့သတိနဲ့စိုက်ကြည့်တော့ဝေဒနာအကြောင်းပုံမသိရဘူးလားဗျာဝေဒနာအကြောင်းဆိုဝေဒနာရဲ့ချင်းရတယ်ပထမနည်းနည်းနားတယ်နောက်များများနားလာတယ်နောက်ကျတော်တော်ကြီးကိုဘိုးနာတယ်နောက်ကျတော့မထိုင်နိုင်လောက်အောင်နားလာတယ်ဩခန္ဓာကိုယ်ကြီးကအမတန်နှိမ့်ဆက်နေပါလားခြေတော်ရှင်ဆုံးလုံးဆရာတော်ဖျားကြီးခြေတော်ရှင် တော်ကူဆရာတော်ဘုရားကြီးကျေးဇူးတော်ရှင်စားတောင်ဆရာတော်ဘုရားကြီးတို့ထုတ်ပတ်တိတွေရှင်နိမန်လေးတွေမှာဖတ်ကြည့်ပါအဲ့ဒီဒုက္ခဝေဒနာတွေတိလေတရားကိုကိုတိလေပဲတမင်တက်တက်ဒီခန္ဓာကိုယ်ကြီးကိုဒုံးနဲ့ရိုက်တာလည်းမဟုတ်တမင်တက်တက်စူးနဲ့ထိုးတာလည်းမဟုတ်တဘာဝအတိုင်းထိုင်ရင်းနဲ့နားလာထိုင်ရနာမှာပေါ့လို့တချို့အယူမှားတဲ့ပုဂ္ဂိုလ်တွေကပြောတယ် ထိုင်ရနာပင်တဲ့လူမရှိမမှတ်တဲ့ပုဂ္ဂိုလ်ဟာအဲ့ဒီနာတဲ့ဒုက္ခဝေဒနာဟာဒေါသရှိပဲသွားတယ်ပညာရှိမသွားဘူးသူရှုတာမှတ်တာမှသိမှမသိတာသူ့အယူဆကလည်းထိုင်ရနာမှာပဲနားနေကိုပဲထိုင်နေဦးနဲ့ဘလို့တရားရထိုင်နေရင်မညာမဟုတ်ညာရသွားတယ်အများကြီးသူမှနားမလဲသူမှစေတနာထိုင်မှမထိုင်ဘူးလားအဲ့ဒုက္ခဝေဒနာကိုတတိနဲ့ရှုမှတ်တော့ ဒေါမနတရှိမသွားတော့မရှိမမှတ်လို့ရှင်သူတော်ကောင်းတို့ဒေါမနတရှိအများဆုံးမသွားနိုင်ဘူးလားဒေါမနတစိတ်ဆိုးတာစိတ်ညစ်တာပေါ့ဗျာစိတ်ညစ်တဲ့တလုံးလုံးနားလိုက်လားကိုင်းလိုက်လားအသမယိုးကြပြီးချက်ချင်းဖြုတ်ဖြက်ပြီးတော့ဟိုသွားဒီသွားသွားပလိုက်တာအညောင်းဖြေပလိုက်သူကဒီနာရကျင်နာကိုတန်ကြီးခံမှာတန်ကြီးခံနိဗ္ဗာန်ရောက်တတ်နိုင်ဆုံးမတတ်နိုင်တာကိုပြောတာမဟုတ်ဘူးဟလားတတ်နိုင်ဆုံးတန်ကြီးခံမှတ်တဲ့အခါကျတော့ခန္ဓာကိုယ်ကြီးဟာ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 ပြောင်းပြောင်းပြောင်းပြောင်းသွားတိုင်းနည်းနည်းနာနည်းနည်းပုံနာနည်းနည်းနာနည်းနည်းပုံနာနည်းနည်းပုံနာနည်းနည်းပုံနာနည်းနည်းပုံတော့အများကြီးနာကျပထမအရွယ်ငယ်ရွယ်စဉ်တုန်းကဒုက္ခဝိဒိုင်းဒီလောက်မသိတာကိုခုံပြန်နေတာဟိုသွားဒီသွားဂျွန်းထိုးနေဘာမှဖြစ်အသက်အရွယ်လေးကြီးရတော့ထိုင်နာထတာတော့မှမဆင်းရဘူးလားထိုင်ငံนี่လည်းပဲအင်းအဲနဲ့ထိုင်ရထရင်လည်းမလဲကိုသူကောင်းကိုထောက်ပြီးတော့မနဲ့ထလူတွဲထတခုကိုကင်ထ တဖြည်းဖြည်းတဖြည်းဖြည်းတို့တထိုင်ထဲမှာပထမစထိုင်ကာသမနာဘူးကြားလာတော့တဏှာကြီးကြောကြောကြားလာတော့နားလာကျင်းလာကြိုက်လာအဲ့ဒီလိုပဲပထမအရောမှာဒုက္ခဝေဒနာသိမသိတာထိကြိုက်တာတွေပါလေတော့နာတာပေါ့သမယိုးကြမသိတာ50 60ကျော်လာပြီဆိုလို့ချင်းသိတာလားဖြည်းဖြည်းသွားတာလဲနာထိုင်တာလဲနာကြာကြာလဲမရနိုင်ညစားတာတောက်တာလည်းပဲအစတာအရာရာချိုးယွင်းလာကောင်းတော့ကောင်းတာတွေဘယ်လောက်ချက်ထားချက်ထားသွားမကောင်းပါတာနဲ့ ခန္ဓာကိုယ်အစာမကြေရတာနဲ့မျိုးမျိုးဖောက်ပြန်လာအဲ့ဒီလိုပဲခန္ဓာကိုယ်ကြီးကဖောက်ပြန်နေတာတင်နှိမ့်ဆက်နေတာတင်တဏှိခံပြီးရှုမှတ်ပါများတော့အော်အမတန်နှိမ့်ဆက်ပါလားအမတန်နှိမ့်ဆက်ပါလားပဲသိမလားဦးလားဗျာမိတို့ကပါဠိလိုသင်မထားတော့လဲမြတ်စွာဘုရားဟောတာ ਨੇ တထက်တည်းသွားကြဒုက္ခတပိလနထော ညတာမမြဲနှိမ့်ဆက်တတ်တဲ့အနဲ့သဘောကြောင့်ဒုက္ခသစ္စာမြဲတဲ့နှိမ့်ဆက်နေတာကြာကြာထိုင်တော့လည်းပဲနှိမ့်ဆက်တာကြာကြာရက်တော့လည်းပဲအဲကြာကြာလမ်းသွားတော့လည်းပဲအဲကြာကြာအိတ်တော့လည်းပဲဒါပဲနဲ့အဲ့နှိမ့်ဆက်တာကိုဉာဏ်နဲ့စိုက်ပြီးမရှုလို့မမှတ်လို့မပွားများလို့မာနာတယ်ငါကြိုက်တယ်အာနာလည်းပြောင်းပလိုက်တာပေါ့အခုနေတော့ပြောင်းလို့ရတာပေါ့သေကံนี่ကြတော့ပြောင်းလို့ရပါတော့မရပါဘူး ဘုဒ္ဓရဲ့အသေးလေးကျင့်တဲ့သဘောတဏှိခံရှုမှတ်ပါအနိုင်မှာ6နိုင်မှာ9နိုင်မှာဒီလိုမဟုတ်ဘူးတော့ဟိုတတ်နိုင်သလောက်ဗရမဒနာကြီးနောက်ကြဒနာကြီးကွယ်နောက်2နာရီတတ်နိုင်နောက်ကြ10နာရီမှမှ15နာရီမှမှ24နာရီမှမှပေါ့ဗျာအစတိုင်းမှာဝန်နဲ့အားများနဲ့လေကိုတတ်နိုင်သလောက်ကျူးသားပါဝန်နဲ့အားများနဲ့လေတတ်နိုင်သလောက်ကျူးသားလို့အစဉ်အစဉ်မြင့်လာပြီးဉာဏ်ပညာရင့်ကျက်လာလို့ရှင်ဒုက္ခသစ္စာတွေပိုသိမလာဘူးလား ဧတမကောဝိတုဒ္ဓိယအနိစ္စတွေဒုက္ခတွေအနတ္တတွေမြင်လာဟာမဉ္ဇဉ်ပုံဉ္ဇဉ်နိဗ္ဗာန်ရာကြောင်းပဲသဗ္ဗေသင်္ခါရအနိစ္စတိယရပညာယပတ္တိအထနိဗ္ဗေနတိဒုက္ခေဧတမကောဝိတုဒ္ဓိယယုံယုံကြည်ကြည်နဲ့ကြိုးစားပွားများလို့ရှိရင်နိစ္စလည်းမြင်နိုင်တယ်ဒုက္ခလည်းမြင်နိုင်တယ်အနတ္တလည်းမြင်နိုင်တယ်အဲဒီမှာမြဲတဲ့သဘောတွေ သဘောတရားတွေဟာပြောင်းပြောင်းနေတာပဲမမြင်တဲ့သဘောတွေမြင်လာပြီးနှိစ္စတဲ့သဘောတွေမြင်လာလို့ရှိရင်ဧတမေဘောဝိတုဒ္ဓိအဲ့လိုမြင်လာတဲ့လမ်းကြောင်းဟာမဉ္ဇဉ်ပုံညာနိဗ္ဗာန်ရာကြောင်းဝိတုဒ္ဓိရာဆိုတော့မဉ္ဇဉ်ပုံညာသဘောပဲစင်ကြယ်တဲ့သဘောကိုရနိုင်တယ်အဲ့လိုမြတ်စွာဘုရားဟောတော့မြတ်စွာဘုရားရှိမှတရားနာနေတဲ့ယဟန်တော်900 900 900 900သုံးတုပ်ရှိပထမတစ်တုပ်ကိုသဗ္ဗေသင်္ခါရအနိစ္စတိ ဒုတိယအတော့ကျတော့တပ်ပိသင်္ခါရဒုက္ခတိတတိယအတော့ကျတော့တပ်ပိဓမ္မအနတ္တတိယရပညာယပတ္တိအထနိဗ္ဗေတိဒုက္ခေဧတံမကောဝိတုဒ္ဓိယဒုက္ခေတန္တရာဝဆင်းနဲ့ညင်းငွေတယ်ဖြစ်တာတွေပြက်တာတွေမြင်တာတွေကြားတာတွေနားတာတွေစားတာတွေထိတာတွေသိတာတွေနားတာတွေကျန်တာတွေနှိပ်စက်နေမှန်းသိတော့လိုချင်မအောင်မလားအေးမလိုချင်တော့အဲ့မလိုချင်တဲ့ညာရင့်ကျက်တဲ့အခါကျတော့ ရှုတရားအာယုံကိုရှုသိတဲ့စိတ်ကလေးကိုအကုန်လုံးခြုံငိမ့်သွားအဲ့ဒါကိုမဉ္ဇဉ်လို့ခေါ်တယ်အဲ့ဒါခြုံငိမ့်ပြီးတော့နောက်တင့်နှစ်လောက်ဆိုပြန်တော့ပဲနောက်ပိုင်းခြုံငိမ့်နေတဲ့သဘောလေးကြတော့ဘုံဉဏ်မဉ္ဇဉ်ဘုံဉဏ်အချို့ကြလည်းပြန်ဆင်နေတဲ့ပစ္စဝခဏဉဏ်အဓိကကရှုမှတ်ဖို့ပဲမက်တေဖို့တွေဆန်းစစ်နေကြမလို့ရှုမှတ်လို့ရှိရင်အဲ့ဒီရောက်မှာအဲကြောင့်မလို့တို့တော်ကောင်းတို့ရုံရုံကြည်ကြည်နဲ့ပွားများဖို့မလိုဘူးလားယုံကြည်ပွားများ လွန်ကျိုးများဆိုအယုံကြည်ကြီးနဲ့ပွားများကြပေါ်တိုင်းမပြတ်ကြောင်းအဲသာသီနာ ဘောဓိယသုနာမိယောနံယောဇံယောနိမေယေနေယေဘောအာဝိယာမေ ဒါယထဘိက္ခွေမပမဒတ္တမပစ္စဝိပတိတာရိနောအဟုဝထအယံဟောမာကံနုသာသနိဓာတဝေနှလုံးကြော်ပြောင်းဟူသူတော်ကောင်းတို့စာယထရှုကြကုန်လောမှတ်ကြကုန်လော ပွားများအထောက်ကြကုန်လောမပမဒတ္ထမိမိလျောလျောပောပောသတ္တမဏိကြကုန်လင်ပစ္စာကုန်လောလွန်ပြီးသောနောခကာလ၌ပစ္စတေယညောင်ဆောင်လေးလျောင်းရာဖြစ်သောနောခကာလ၌ဝိပတိတာရိနော ရှေးရခင်အခါကအာမထုတ်ခဲ့ရလေခြင်းဟူ၍ရှေးရခင်အခါကမဉဏ်ဖုံဉဏ်တွေရသည့်အထိအာမထုတ်ခဲ့ရလေခြင်းဟူ၍နှလုံးမသားရခြင်းဒီမှာအဟုဝဒံမဖြစ်ကြပါစေကုန်လေ။ယံဤကဲ့သို့တတိပေးရခြင်းဒီအမာကံသုတ္ထုဒ္ဓမြတ်စွာဘုရားတို့၏အနုသာသနိဆုံးမဖြစ်ပါပေ။အနုသာသနိလိုအင်းနှုံးကြထုံးများဖြင့် သုံးညပါစေဆုံးမတော်မူချက်ပါပေ၏